ဒီနေ့သာသနာတော်2549ခုကောတာတရီ1368ခုခရစ်နဲ့2005ခုဥတုဝတ္တနာမူလရာတိဒေါသလင်းနာပြည်ကျော်15ရက်ဒေါသလင်းလာွယ်လေးမနက်ပိုင်းမဟာရန်ကုန်တိုင်းမြောက်ပိုင်းခရိုင်တက်ကြီးမြို့နယ် ပါရဏသီလကရာနှင့်သံဃာတော်များသာသနာပြုရာအောင်ချမ်းသာကြောက်တိုက်တာဝဲဆင်းရဲခြင်းပါအသောဓမ္မသဘင်ဒုဓမ္မတွင်ပဲပါဝင်လှုပ်ရှားသူရခြင်းများတို့လေအဖြစ်ဘာသာရေးတုံ့တန်းစလာသာရေးနာရေးသိသိကြီးကြီးကိစ္စလုပ်ငန်းတိုင်းမှာရှေးဥစွာရှိခိုးတော်ကြနောက်သရဏဂုံသုံးပါဆောက်ကြ နောက်သီလခံယူရတယ်ရှိခိုးကြော့ခြင်းသရဏဂုံ၆တည်ခြင်းသီလခံယူခြင်းဒီလုံငန်းသုံးမျိုးဟာဘာသာရေးကျမ်းကအောက်ခံ foundation လုံငန်းသုံးခုဖြစ်ပါဘာသာရေးလုံငန်းတိုင်းကုသိုလ်လုံငန်းတိုင်းမှာမဖြစ်မနေဒီလုံငန်းသုံးခုကိုရှင်းဥလေအပ်ပြုရပါ ပြုလုပ်တဲ့အခါကာလထိုပြုလုပ်ရတဲ့လုပ်ငန်းဤအနှစ်သာရအကျိုးဒါကိုသိပြီးတော့ပြုလုပ်ရမှာပူတံဖို့ရှိပါဖဲဖဲအဲ့ဒါထွေရအာဘာကောင်မှမသိကိုယ်သာကိုမောင်းပုံစောင့်မတအဖြစ်မျိုးနဲ့ကတော့အကျိုးရှိလာမယ်မဟုတ်ပါဘူးအကျိုးတော့ရမယ်တော့လက်သွားမှာမဟုတ်ဘူးဒါကြောင့်ပြည်ပြည်ဝါဝပြုလုပ်ရတဲ့ကုသိုလ်ဤအကျိုးဆက်ကို ကျိုးခုံကိုရပါစေခြင်းအကျိုးကလည်းမရှင်းပြလိုပါဘူး။ရှိခိုးကြောတဲ့အခါမှာတစ်အပြည့်ရှိကကြည်ပါစေ။နှစ်ကောင်းမျိုးချမ်းသာဖြစ်ပါစေ။ဟောဒီလိုရည်ရွယ်ချက်နှမျိုးနဲ့ရှိခိုးရ။ရည်ရွယ်ချက်ဘယ်နှမျိုး။နှမျိုးပါဗျာ။ဘယ်လိုပုဂ္ဂိုလ်တွေပေါ်ပြည့်ရှိနိုင်တယ်လဲဆိုရင် ဗုဒ္ဓမေဇေကဗုဒ္ဓသာရဟအခသာဝကမာတာပိတုကရုတတ္ထာဓမ္မတိတကသတာယကသယာမေဇေကာယန္တာဝေယမိနိဖဂုံကြီးဆရာပိကမ္မဟောကတရားပြခင်မွန်ကြီးတယုတ်အချင်းချုပ်သိမ့်ထုတ်မှတ်ကုန်ကြတိဖယား နိပိတိကဗုဒ္ဓရှင်မြတ်မြတ်သုံးယဟနာရှင်မြတ်မြတ်လေးရှင်သာတိပုဂ္ဂရာရှင်မဝလန်တို့လည်းလဝယံလက်ရရအစုံအာအမေ၆အပေခုနှစ်မျိုးတဲ့ကသတ္တေခဘဝကြီးမှာဒီသာတိုက်တဲ့ဥကြီးဥလေးပါကြီးပါတွေဤကြီးဤလေးတွေ့ကြည့်တွေ့လေကိုယ်မှတ်သားတဲ့ပုဂ္ဂိုလ်တွေ ရှေ့ရာဘီလောကုတ္တရမြာသင်ပေးတဲ့ဆရာကိုမိမိတို့ရဲ့ကြည်ပွားရေးရှိပွားရေးလူမျိုးအိမ်တော်ရေးပညာရေးကြမှာရေးလို့လိုက်ခြေကငွေပင်ငွေမာတိပေးတဲ့ပုဂ္ဂိုလ်တစ်ဆယ်တရားဓမ္မဟောပြပေးတဲ့ပုဂ္ဂိုလ်အဲ့ဒါခင်မုန်းကြီး၁၀ပါးလို့ခေါ်တယ်။ဘာခေါ်တယ်။ခင်မုန်းကြီး၁၀ပါးပါဗျာ။ခင်မုန်းကြီးဆိုတာကျေးဇူးကြီးမားတဲ့ပုဂ္ဂိုလ်၁၀မျိုးပေါ့။ အဲ့ဒါလေးကုသိုလ်ပွားရအောင်သာဇင်မြေကျက်တို့အားဘာသာရေးအမွေပေးနိုင်အောင်နှစ်ခေါက်လောက်လိုက်ရှိရအောင်အရာပစ္စည်းကအရာပစ္စည်းကအန္တာ ချရလိမ့်သာဒီအာနရယောဂဝိရဏဖြစ်တတ်တဲ့ဒီခန္ဓာကိုယ်အင်္ဂါခြေလက်မျက်ခြေနာသာပြည့်စည်တတ်တဲ့သုံးနေရလောယုံတိခင်ဝခင်ဒုပြပြီဝမိဘိမိတတ်တဲ့နာတဲ့လေခန္ဓာခက်ခဲတဲ့ကာမိကဝိရဏချူကြီးတို့ယောဂသတိဖြစ်တတ်တဲ့ငါရှိပါဥသာဆောက်ရုပ်ပြပြတတ်တဲ့၆ဟေယ နေယလွယုတိကဝခင်မိပင်မိတာတေနတေခွန်နှစ်ဒုသောတေယောဂဝေနာဖြစ်တတ်တဲ့ရှင်မိပင်မိတာတေနတေကိုယ်ဆိုဆွဲခံရတတ်တဲ့ဆယ်သိပြီးတဲ့အခါငရဲရောက်တတ်တယ်ငရဲမှာတမမဟုတ်ဘူးအဝိသိငရဲအဲ့ဒါဓာကြီးဘယ်နှပါလဲသိပါပါဘုရားခိုင်းအဲ့ဒါလည်းကိုယ်ပါကိုယ်မြဲတမ်းသိထားလို့ သားရင်မြည့်တဲ့ဒုအလည်းပဲဘာသာရေးအမွေပေးနိုင်အောင်ဆိုရအာနေကိုပြည့်အာနေကိုပြည့်ရုပ်စစ်ပြည့်ရုပ်စစ်ပြည့်ခံခဲဝေဒနာခံခဲဝေဒနာသောယုတ်ရှိွားသောယုတ်ရှိွားဤတောင်ညာဤတောင်ညာခံစားယူသောနာခံစားယူသောနာဒီပိဆွဆွဲဒီပိဆွဆွဲဒီငရဲ့ဒီငရဲ့ ံစေဗျာဝိဝေကံစေဗျာမကတောကသံစေဝသံစေဝဘုရားရလိမ့်လားဘုရားရလိမ့်လားဒီတော့မှကမုန်းကြီးစေပါဘောဘုံတော်စိတ်တို့မြင်ပြမပြီးလို့မတော်မှမကတော့ရဲ့ဒါကြီးစေပါသိအောင်တာဒီအပြင်မေတ္တာဘုဒ္ဓနိဗ္ဗာန်မှတ်ပါဖြစ်နိုင်တာ ဘေကမုန်ကြီး7ပါးဘောကုလောသိနဲ့ပြင်မာပြီးတော့ကျေခွန်းတော့သိခါမှာလို့မတောင်းပါရင်အဲ့ဒီလိုသေအောင်အားထုတ်ဘယ်တော့မှတရားမရ။ဒါကြောင့်လောဒီကသာအချင်းကြာဥပေတတိအထုသတိရှိဖို့လိုပါတယ်။နေဝင်ကနေအတွက်ဆိုရလို့မိမိတို့ရဲ့ခန္ဓာကိုယ်အစဉ်ကိုယ်နှုတ်စိတ်တို့ဖြင့်အပြစ်မရှိအောင်ခေါင်းကပြောထားခဲ့တဲ့ခမုန်ကြီး7ပါးအပေါ် အေးမပြင်းမမိအောင်အထူးကြီးလိုက်ပြင်းမမိရင်တော့တောင်းမှမတော်လို့ခြေတော့အဲစိတ်နဲ့ပြင်းမရင်မှတောင်းမှမတော်လို့ခြေတယ်ကိုယ်နဲ့နှုတ်နဲ့ပြင်းမပြီးရင်လုံးဝတောင်းမှမတော်လို့မရဘူးဒေဝတာကိုကြည့်ပါဒေဝတာဒီဘုရားနဲ့ညီကိုဝမ်းွယ်ရောက်ပါတော့ရှင်မင်းမထညီကိုရောက်ပါဘုရားဘောကုဏ္ဏစိတ်တို့ဖြင့် သေအောင်သုံးချေပြုလုပ်ခဲ့ဘုံတော်ကံတော်တပါတော်ကြောင့်သူပေဟမသေးခဲ့ဘူးမသေးတော်ညာသူ့ရဲ့ကိုယ်ကြီးလက်ရောက်ဆိုတာလိုကိုယ်နဲ့နှုတ်နဲ့ပြင်မာခဲ့တဲ့အတွက်ဒါကြောင့်ဟောနောက်အခါသူမသူမြင်ဘုရားရှင်အားတောင်းမှကြောကိုလာတဲ့အခါသူကိုယ်တိုင် ကျွလွန်ထားတဲ့ကာယကံဝိကကိုယ်နှုတ်တော်ဖြင့်ကျွလွန်ထားတဲ့အကုသိုလ်ကံကြမ္မာများက ဒေဝတာကိုဘုရားနဲ့တွေ့ဖို့မပြီးတော့လမ်းခွန်လတ်မှာပဲဒေဝတာရင်းနှပြကွဲအဝိဇင်ငရဲ့ကြာရောက်ရ၆ကိုအာလုသူတော်ကောင်းတို့အသိဖြစ်ပါတယ်။မာယာလားမှန်ပါဗျာ။ဘောဘောမတွေ့နဲ့နော်။အေးအဲ့တော့လူကြီးတွေဆိုတာကိုယ့်ကိုထိနိုင်တာ။ဒါလည်းထိနိုင်ရင်ဆိုတာတော့ခြံပြောတာ။မှန်တော့ထိလို့မလို့ပါဘူး။ဒီဝရလူကြီးတရား အေးအဲ့ဒါတော့မှားခဲ့သေးတာတာမန်လူတွေဆိုတော့သူပြီးယူတတ်ရတိုက်တာပါတော့သူကြီးတွေနေနဲ့ပြင်းနေတဲ့ဗျာကလေးတကယ်များအတွက်ရေးကြည့်ဗျာငါမလိမ့်မို့မလိမ့်မှာမသိလို့လောက်တာပြစ်ရှိသလားဗျာသိရှိတာပေါ့အဲကောင်းနာပြုကကောင်းကျိုးရမုတ်ချချမ်းသာမီမကောင်းပြုကဆိုးကျိုးရမုတ်ချဆင်းရဲပြီကောင်းကမကောင်းကဣနတံကံစီမံလို့ခံရ အဲ့တော့ကလေးပဲဖြစ်ဖြစ်လူကြီးပဲဖြစ်ဖြစ်ဘယ်နေရာဘယ်အချိန်ဘယ်အခါပဲစားစားငေပြီးစားရင်ဘာဖြစ်လဲမှန်ပါဗျာကလေးပဲဖြစ်ဖြစ်လူကြီးပဲဖြစ်ဖြစ်မကောင်းတာဖြစ်ဘယ်အချိန်ဖြစ်ဘယ်နေရာဖြစ်ဘယ်အခါဖြစ်ဖြစ်တယ်သောအတူကလေးပဲဖြစ်ဖြစ်လူကြီးပဲဖြစ်ဖြစ်ဆင်ရက်ကိုဘယ်အချိန်ကဘယ်နေရာဘယ်အခါစားစားဘာဖြစ်တယ်လဲမှန်ပါဗျာအဲ့ဒါပဲကောင်းတာပြုရင်ကြည်ကြည်ငယ်ငယ်ရွယ်ရွယ်စားစားချီချီ မမှာပြပြအိုးတခုလားတလိမ္မာမို့သူ့မှာအပြည့်ကြီးဖြစ်ပြီးကောင်းသူရမှာပေါ့ပေါ့မတွေ့နဲ့ကြာတော့လောကဒုတိယပေါ့ပေါ့တွေ့တာအဲ့တော့ပြီးတော့လည်းအတ္တသံမိတကွက်ချတယ်ဟိုကလေးပဲမသိလို့လုပ်တာအေးကိုကသာအတ္တသံမိခွင့်လို့ပြီအကုသိုလ်ကကြမှာကခွင့်မလို့ဒါကြောင့်တော့မြတ်စွာဘုရားရဲ့လက်လက်ရာရာ ညာလဲယုံကြည်ရှင်သာရိပုတ္တရာရဲ့တပည့်ဟုတ်ကြလားတဲ့ကိုရင်ကလေးငငယ်ရွယ်ရွယ်ကိုရင်ဝတ်ရှင်သာရိပုတ္တရာရဲ့နေနာထတော့စတုမလူရှားပေးဖို့ပေါ့ဒီသောသောစီစီဆိုပြီးတော့မျက်နာတော့မသက်နိုင်ဘူးဘုရားသမားအတွက်မျက်တိတကူကြီးရှားပြီးတော့ကောင်းမွန်စွာပြင်မှုသူကတော့တုတ်ပြရတယ်ယူတဲ့ဆုံးမှထွက်လာမြို့ဝေရောက်ပါမှ ကာမောင်မသပိတ်ထားလို့ကာနဲ့ဝင်သူပြီးပြောအဲ့ဒါမျက်နှာတက်တယ်အဲ့ဒီအချိန်မှာမြို့ရဲကရတနာခိုးတဲ့သခိုးတရားနောက်ကနေလိုက်ကြလိုက်ကြဆိုတော့သခိုးကလည်းလွတ်ပေါက်မမြင်တဲ့ဖြစ်အထုတ်ထန်နဲ့မိတယ်ငါဆင်းရဲလိမ့်မယ်ဆိုပြီးတော့ကာမောင်မောင်ကကိုယ်လေးသပိတ်ထဲမှာထည့်ပြီးတော့သူကပုံးနောက်ကလိုက်တဲ့လူကကာမောင်မောင်ရောက်တော့ လျှောက်ကြည့်တဲ့ကတပိတ်ထဲမှာနေရတာလို့ပြောတာဒီတပိတ်ပန်းကြီးကိုမျက်နာသိနေတဲ့ကိုရင်ဟာသိရခံမယ်အဲဒါနဲ့ကိုရင်ကိုဖမ်းချုပ်ကိုရင်ကမဟုတ်ဘူးနော်တခါကြီးကိုစဉ်းစားတာလို့ဒီလောက်ပစ္စည်းလေးမပြောနဲ့ကိုရင်ကခရီးလေးတဲ့တူတဲ့ကိုမွေးခိုင်ရမှာကိုရင်မှာအဲဒါလေးဆက်စုပ်ညှင်းချလို့စွန့်ခွာပြီးတော့ရှင်သာရိပုတ္တရာကိုရောမြတ်ကြီးထာမှာ ဒုက္ခငြိမ်းအငြိမ်းရောက်တရားတွေရှာမင်းနေခြင်းဖြစ်ပါတယ်တရားကြီးကိုမှားမယ်မရဘူးဒုက္ခအတန်ကြောက်ချင်အောင်။ဒါတကယ်လားနာဆိုရင်ရှင်သာရိပုတ္တရာအဓိပတိပုဂ္ဂိုလ်ကြီးပဲ။မှန်ရလား။မှန်ပါဗျာ။အေးအဲ့ဒါဟုတ်တာမဟုတ်တာသွားရောက်မင်းပြန်တဲ့နာပေါ့။သမမုတ်ရှင်သာရိပုတ္တရာမျက်နှာထောက်ထားတဲ့နာပေါ့။အခုကျတော့အဲ့လိုထောက်ထားဘူး။ဘာလို့မထောက်ထားလဲဆိုတော့အာဃာတရာယုတ္တိတော်တာ။ အဲ့ဒီကိုရင်ကလေးတို့ကြောင့်ဘဝတော့မှာခန္ဓာတရားသူကြီးချုပ်ဝတ္တာကာကသူ့သမီးနဲ့ပြေးစားဖို့ကာကံကအဲ့တော့ကိုရင်ဥဒ္ဒရာဖြစ်လာမယ်ကိုရင်ဖြစ်လာမယ်လူသားလေးကအာခြေမနဲ့တော့မတို့ချင်ပါဘူးဆိုတော့များလို့လည်းကြားဘူးပါတယ်ခြေမနဲ့မှမချင်းပုတ်တရိနန္တရိစောတရိနဲ့သာဆိုတော့အဲမလို့မလို့ချင်ဘူးပြောဘူးငါသားသမီးအပုတ် ချိန်မှနဲ့တောင်မလွတ်ခြင်းဘူးလို့အဲ့ဒီလိုရဲရဲဆက်ဆက်ပြောကြတဲ့ညာမျိုးကြောင့်ဟောကုသပိထဲကယရနာတို့တွေ့တော့ချက်ပေါ်ပြီးဆိုပြီးတော့ကားကျင်နေတာ။သာနေကျုံ၅ချောင်းနဲ့ဆိုတာဗျာ။ဒီအဲ့ဒါကြည့်တာဘဝအတိတ်ကဓမ္မဆိုတာမပြောပြနိုင်ဘူး။ခိုင်းနာနဲ့ဆိုကြပါစို့ခြေစီမင်းများသူသာနေကျုံကျင်ကားကျင်တတ်တယ်။အဲဒီမှာအတိတ်ဘဝကဆူတောင်းခဲ့တဲ့ကောင်းမှုကြောင့်ဘုရားကိုယ်တော်ရဲ့ကြွလာကြွလာပြီးတော့ တန်တကျင်၅ချောင်းရေဝဝတစ်ချောင်းလက်မလက်ကလက်ချောင်းခြေတော်ကလက်ချောင်းပေါင်း၅ချောင်းအဲ့ဒီရှုထားတဲ့ကိုရင်ကိုဘုရားကခေါင်းတော်ပုတ်ပြီးတော့ဥဒရာမင်းအားပါလို့ရှိတဲ့လူသားတစ်ဖက်လူကအာဂတမထားနဲ့လူမပြူပြူနေကိုပြူတဲ့ဓာကိုထံပြန်နာပဲလို့သဘောပိုက်အဲ့တော့ပေါ်ခိုက်နာကမစင်စားပဲနဲ့ပြစ္ဆုတ်ပါပေါ်ခိုက်ပေါ်ခိုက်ငင်မတာနာချင်တဲ့နေရာကိုရှုဆိုင်သေးချသွားနဲ့ရှုမှလိုက် ဝိပဿနာညာအားနဲ့မိုက်နာဘုံညာရပြီကိုယ်ရင်လေးယဟန္တာဖြစ်ဗျာကိုယ်ရင်လေးပါဖြစ်ယဟန္တာပါဗျာယဟန္တာဖြစ်တော့တန်ရှင်၅ချောင်းကအလိုလိုကျွတ်လေထဲမှာလဲဝါခွမ်းသဘောပြန်ပြီးတော့ပိဋကကအံ့ဩတာတကွာထူးထူးဆန်းဆန်းကိုရင်ကလေးကားဆင်းတင်းတဲ့ကားဆင်းတင်းတဲ့ဒေတာကြားရလို့ပိဋကကတော့တောင်းတောင်းဖြားဖြားလာကြည့်ကြည်ရင်ကနေပြီးတော့ငဘောကတော့တနာစီ အခုတော့ဓာယံတော်မထင်မဲတဲ့ကောင်းငင်မှာလဲဝါခံကွားငဲ့တဲ့ပြန်သားနေတာတွေ့ရတော့အလိုအိုဟင်းဟဲ့ဘယ်တယ်ပါလိထူးဆန်းလာရည်လားလို့ဖြစ်နေတဲ့အခါမှာဘုရားကဈာကဝင်ပြောရင်သူ့စကားဖြစ်မှဆိုလို့အဲကိုရင်ဥဒရလာအောင်မင်းရဲ့အတိတ်သမိုင်းကြောင်းကိုမင်းကိုယ်တိုင်ပြန်ပြောလိုက်ငါပြောရင်ငါစကားဖြစ်လိမ့်မယ်အဲဒီကြတော့မှကိုရင်လေးက ကြာပန်ခံမြတ်ဘိဒတ်အဲ့ဒါတွေကိုမြင်ပြီးတော့အလုံးစုံတရားဓမ္မတို့ကြည်သောငယ်သောထီသောမှသောပြိုသောဟူသောမစင်စားနဲ့အမားရှိရင်ဘယ်သူမှသူပြစ်တာဟာတန်မိုးနဲ့အညီပေးရအကျွေ့ဆရတယ်။အေးကိုရင်းကိုကြည့်ပြီးတော့အာလုံးမိတ္တတွေတသတော်တန်တော်ဖြစ်နေတာ။ဒါတော့ပြင်းထန်တဲ့ဝေဒနာဖြစ်ရတယ်ကိုမဟုတ်ဘဲသခိုးဆွဆွခံရ။ အေးပြီးတော့သန္တခြင်းရှုခံရအဲ့ဒါဘယ်လိုမပြုမိမိမှုကိုပြုတဲ့ကံကိုထံပြန်နာပဲတရားဓမ္မကိုယ်ရည်ဒီအတိတ်ဘဝတစ်ခုကတန်ငယ်ဘောတို့ဘာသာဘာဝရင်ကလေးတွေဖမ်းပြီးတော့ဓမ္မယုံနဲ့ထိုးခဲ့အိမ်တော်ဖေးတစ်ပေမော်ကကြီးတဲ့ကလေးတွေကြီးငယ်ကလေးတွေဓမ္မယုံနဲ့ထိုးခဲ့အမေကငါသာတိမသွားနဲ့ဒီလိုမလုပ်နဲ့လိမ္မာစေခြင်းလို့လို့ပြောတဲ့စကားအာနာခါတယ် ခင်ဗျားပစ္စကြီးပိတ်ထားရင်ကောင်းပါခင်ဗျားရှာကြီးကိုတန်ချောင်းနဲ့ထိုးထားရင်ကျုပ်ခင်ဗျားဒီလိုမပြောနိုင်တော့ဘူးအဲဒီလိုအနန္တကျေးဇူးရှင်မိခင်အားပြင်းမာခဲ့တဲ့တွေ့တာရကိုရင်လေဘဝတိုင်းဘဝတိုင်းအခုလိုတန်ခြင်းရှုခါတာဘဝ900ရှိပြီဘဝဝမလား900ပါဗျာအေးအဲ့ဒါကြည့်ဗျာကလေးဘဝကမတိမတာရင်ကောင်းကလေးတွေကိုဓမ္မယုံနဲ့ထိုးခဲ့တယ် ကြီးလိုက်ခဲကကြီးငယ်ကလေးတွေကိုဓမ္မယုံနဲ့ထိုးရတယ်။ငယ်ငယ်ရွရွမသိလို့လှုပ်တာဖြစ်ပါဘူးဗျာ။အဲ့ဒါသတိထားတော့တို့လူတွေကတို့သားတို့သမီးတို့မိကလေးငယ်ငယ်လေးတွေပဲမသိလို့လှုပ်တာပဲအပြစ်မရှိကြရဘူးမအောင်ဘူး။မသိလို့လှုပ်လို့ကိုယ်အပြစ်ကြီးတယ်။တို့ရဲ့အဘိဓမ္မာသဘာဝမှန်ရလားမှန်ပါဗျာ။အဲအဲ့ဒါသတိထားလို့ကိုယ်သားသမီးလေးတွေမာယွင်တဲချော်ခြင်းမရှိအောင်ကိုယ်ကိုယ်တိုင်လည်းကြည့်ရှုကြ။အားလုံး ဗုဒ္ဓဘာသာဝင်ကိုယ့်ရဲ့ဘာနယ်ပယ်ပုဂ္ဂိုလ်တွေကလည်းပဲကြည့်ရှုပြီးတော့ဒီရောက်ဒီရောက်ဖေးမှကူညီတာကလေးတွေကမိဘမမြင်ခွင့်ရမှငါးလေးပါးလေးဖမ်းကြတာလေးယောက်ျားလေးတွေလောက်လေးတွေနဲ့တောက်တဲ့အိမ်ကြောင့်ပြည့်ပြည့်ရစပြီးပြည့်နေကြတာလေးဒါမှလည်းတော့သားလည်းမသားရအဲမလုံးနဲ့မြင်တဲ့လူတွေကဒါအဲသားတို့သမီးတို့မလုံးကြနဲ့ဟဲ့ကိုယ်သားဘဝ900 500ဆိုခံရတတ်တယ် မှန်ရလားမှန်ပါဘူးအဲ့လိုပြောပြရတယ်မိဘကလည်းအနံကျွန်တော်သားသမီးများတွေ့ရမြင်ရမကောင်းတာမလုပ်ရညာကိုသားသမီးလည်းမကောင်းတာလုပ်ရကိုသားသမီးလည်းသဘောထားပြီးအာမနာနဲ့ပြောတာပြောရိုက်တယ်ရိုက်ပြလိုက်တာဒီလိုကိုအဲ့ရတစ်ချက်မှားသွားရင်ကလေးပဲသူပြီးအပြစ်ကခွင့်လွှတ်သလားမလွှတ်ပါဘူးဗျာအဲ့ဒါလေးကိုတော့ကြက်ကြက် တို့လူတွေပေါ့ဆက်တာအိမ်တော်သားမှုရှိပွားရေးလောက်ပဲပူဇော်ပေးနေရကလေးတငယ်လေးတွေပြစ်ထားကြပြစ်ထားတာဟာအဲ့ဒါမရှိရရောက်တာဒါကြောင့်သာသမီများချရာဖို့လေနာရဝိနာစေသံသံသာစေခြင်းကာရจิตာစေသလွန်တဲ့တရားပေးဆောင်ရည်ဥပဝေအထောက်ပေးနာရည်တရားပဲ ကိုသားသမီးကိုတကယ်ချစ်တယ်ဆိုရင်အပယ်မနစ်အောင်လုပ်သာဝန်နေကြီးကတော့ခွင့်ကျင်တဲ့ဝတ်တွေလည်းလူများသားသမီးသူတို့သားသမီးသာဝန်နေကြီးသာဝန်နေနိုင်တယ်ခွင့်မကြီးတွေသူချာယူရသူမကြီးအံ့ရွေးတာကျမကြီးတွေတခြားပုဂ္ဂမောင်းအောင်ကြီးလာပြီးသူသားသမီးတတိတိတိဆိုပြီးကြွေးတာရှင်းလားရှင်းပါပါဒါကြောင့်သာသမီးဝေးဖွားကြီးပြေးမွေးရုံကတိရစ္ဆာန်ဆင့်နေရှိတယ်ဒါကြောင့်အဲ့ဒီသာသမီးလေးတွေ တရိစ္ဆာန်နဲ့ထူကြတဲ့မကောင်းတာမပြုမိဘူးကောင်းတာပြုမိအောင်မိဖများကစိတ်အားစေရနာနဲ့ထူတာပြီဟာအဘလာမှန်ပါဗျာအဲ့ဒါကြောင့်အနာတပင်တစ်ထေးကြီးဒီနေ့သားကြီးသမီးကြီးတွေအေးတဲ့ဝိပဿနာဓမ္မရှုမှတ်ခိုင်းတာအာလုံးသောတာပန်ဖြစ်ပြီးအငယ်ဆုံးသမီးလေးကဒဂရာကနောင်ဖြစ်တယ်အဲ့ဒီထဲမှာသားလေးမောင်ပါလာကမကြက်တဲ့ဘဲကိုရှုံးပြူလို့ခေါ်တယ်လို့ အရိယာ family ထဲမှာပုထုဇဉ်လေးနဲ့ဉာဏ်ရည်ကိုသူ့ကိုဘာသာရေးစုံပြီးပေါ့။ဘာရဲ့။အေးအဲ့ဒါမိဘရဲ့ပြည်ကြီးကုန်တဲ့အရှိယဝါတွေကိုအမိပြုပြီးတော့အာကြားရဲ့ရဟဲ့ဆိုးရဲ့တေးရဲ့ပေးရဲ့ဟိုနေရာရှိတဲ့ဘလူလဲမောင်းလာဒီနေရာညာနဲ့ဘလူလဲမောင်းလာ ဖားခင်ကသားမိုက်တာစိတ်အိုင်ပြန်မှပြီးတော့ငွေတုပ်ပိုက်သားမိုက်ရဲ့ပြဿနာကိုဖြေရှင်းတယ်။နောက်ကြတော့ဒီလိုဒီလိုလုပ်နေတော့မပြီးဘူး။ငါသားလေးငါကိုယ်တိုင်ဖြေရှိပါရဲ့သားနဲ့အပယ်နေရင်လည်းမဖြစ်ချေဘူး။အဲဒါကြောင့်ငါသားလေးအပယ်မနစ်အောင်ငါသိမ့်ရင်းဆွဆောင်ပါ။လောကငွေဆိုတာပြီးကြည့်ကြတယ်။ငွေဆိုတာပါ။ပြီးကြည့်ကြပါဗျာ။ မဟုတ်လဲပေးအောင်လဲပေးကိုသားသမီးဆိုတော့ပေးရအဲ့တော့ငါကသူ့ကိုကုသိုလ်ရအပေကလွတ်အောင်ပေးမယ်သေတာလာကမင်းဥပုပ်ပြေဆောင်ပြီးဝိတရားတရားပေးမင်းစောင့်နှမြပေးမယ်ကွာအဲ့တော့မောင်ကာလကုသိုလ်ကမှမထားဘူးငွေရရင်တော့လည်းဥပုပ်တော်စောင့်တယ်တရားမနာဘူးပေးတယ်သိရနောက်တစ်ခါကျတော့မှကဲငါသားမင်းတရားတစ်ပုဒ်နာခဲ့ကွာအပြင်ငွေတစ်ထောင်ပေးမယ် အဲ့တော့လည်းမောင်္ဂလာကဥဩသောက်နေတော့ငွေရတယ်ငွေကိုလိုချင်တဲ့တွက်တဲ့ရောက်ကုသိုလ်ကိုပမာမထားပဲနဲ့အဲ့ဒါဘုရားတရားတော်ကသာမယ်တရားတော်ရရင်တရားဝဲပြီးပြီးမပြီးပြီးဆုံးဆုံးမဆုံးဆုံးငါလက်ဘဲကြီးကငွေတရားယူကငွေတစ်ထောင်ယူပြီးတော့ပေါင်းပြီးရောင်းယူပြီးတော့ပြောမယ်ပါမယ်စားမယ်တောက်မယ်ပေါ့အဲ့လိုတဲ့တရားကိုနားတယ်အဲ့တော့ဘုရားကဒီအကြောင်းအရာသိတယ် ဒါရဝိငါသူသားလေးဒိမာကြီးကြဖြစ်အောင်အပဲမလက်အပဲမနေရအောင်ဆိုပြီးတော့ပြုနေတာလဲသူကသိ။အဲကြောင့်ဘုရားကဖြားဝင်ကိုကြီးသောအဖြစ်မောင်ကလအာနာမသောဓာဘန္တယပတိတမြမမမိစေတတိအဋ္ဌာနဲ့ကာဝယ်ထားလိုက်။မောင်ကလရှိကမနောက်ကမိရှိကမနောက်ကလို့ကြာတော့ကဒေါ်လာပြောင်းသွားတယ် ငါငါငွေအတွက်တရားနာတယ်ဆိုတာရှက်စရာကြီးဒီလိုရှိငါတို့မိဘများပိုက်သားတဲ့အမွေကိုသားသမီးတွေဝေကုန်ကြရကြအဲ့တော့ယနေ့ဖြစ်နေတာကတာဝတိဘုနာစုစုစုစုတိတုတိတုဘာရောက်ငါထောင်းလိုက်တရားတရားသံဃာယရဏသုံးပါးကိုပြည့်စုံလေပြောလို့ရဒီနာစုစုစုစုဘာနာထောင်းလိုက်ယရဏသုံးပါးကိုပြည့်စုံပြောတယ် ငါတို့အိမ်ဆိုပြီးငါတို့မိဘသာမိတွေဆုံတိုင်းဆုံတိုင်းငါမှတပါးရှားသောပုဂ္ဂိုလ်တွေကဒီဘယဒီဘယဒီတန်ခါအကြောင်းကြီးပဲပြောနေကြ။ဟင်းအေးအဲ့တော့ဒီဘယတဲ့ဘယဘလောက်ကောင်းတယ်ဆိုတာငါအခုလက်တွေကြုံနေရပြီ။စုစိုက်သေးချစွာနာမယ်ငွေဘယရေနေပါသေးတော့အဲ့ဒီလိုသဘောထားပြောင်းပြီးတော့မှမောင်ကာလစုစိုက်ကြီးကြီးစွာနာယူလိုက်တယ်။ဟော သောတာပန်ဖြစ်တယ်။ဘာဖြစ်သောတာပန်ဖြစ်ပါရဲ့ဗျာ။ဒါတော့အလုံးဘုရားဘာသာဝင်သူတော်ကောင်းတွေသိကြတာ။သောတာပန်ဆိုတာအပေချအောင်လို့မရပါဘူးဗျာ။ဘယ်တော့မှမကြတော့ဂုံရှင်စံဝိသကနာဆိုဘယ်တော့မှမကြဘူး။အေးအဲ့ဒီလိုတဲ့စွန့်ရင်တတ်သူရှိသောတာပန်ဖြစ်သွားတယ်။ဒါအဲ့ဒါကြောင့်ခေါင်းကားလာနောက်ရင်ကြတော့ ခါရဲသူကိုစောင့်လာတဲ့အခါငွေတရားမရရင်ဟာမနဲ့စာမသားတဲ့ပေါင်းကားလား။ဒီနေ့တော့တပည့်ယောဂီသူတော်ဒီမဲ့တော့အဘိုးသေးတွေအခြေကြရတယ်ရှိမှဘူးလေးတွေလိုက်တယ်။နင်းသာသာလေးအိန္ဒိယရရခိုင်း။ဘေကြီးကတော့သိနေတယ်။ဘဝနဲ့မူမူလူပုံစံပြောင်းလာပြီ။ဘိန်းကလည်းသောတာပန်ဖြစ်ပြီးအောင်အထုပ်ထားတော့သူ့သားလေးသောတာပန်ဖြစ်ပြီဆိုတာသိတယ်။အဲ့ဒါကိုထားကြ။အေး အဲ့ဒါနဲ့ဝေဒနာကိုယူခဲ့ဟဲ့ဝေဒနာဟာအဲ့ဒီသာလဲကြောင့်မောင်ကာလကိုလုံးတုံလုံးဖြည့်ပြည့်ပြည့်ကြဟာဘုရားမရှိတာကဒီပါပြီအဲ့ဒါတွေရှိဒီဝေဒထောင်ပေးမဲ့ဆိုပြီးတော့မှဝေဒထောင်ကြီးရမယ်ဆိုပြီးနာခဲ့တယ်လေငါအဖေကပြောခိုင်းတယ်ဆက်ဆက်ကောင်းတယ်ဟာဒါပေမဲ့ဒါလေးပဲမေးပြီးတော့လေအေးကဝေဒထောင်ကမင်းရတယ်တရားအဖေကိုရွတ်ပြတယ်ကွာ အဲဒီကြတော့မှခိုက်ရွရွလေးနဲ့ဘုဒ္ဓတော်လုပ်ပြလိုက်နောက်ကငွေမေအရင်မနဲ့ကမစားခဲ့တဲ့ပေါင်ကာလာအခုငွေတစ်ထောင်ကြီးကိုပြောချင်တော့ဒီခွေးပဒကနတ်တကထွက်တယ်လို့မဟုတ်ဘူး။တာငွေတစ်ထောင်မလို့ချင်တော့ဒီငွေတစ်ထောင်နဲ့မကဘူးအဖေပေးမဲ့ကျွန်တော်ရဲ့ရပိုင်ငွေရေကိုမောင်နှမရဲ့ခွဲတာအမွေလို့ကျွန်တော်မလို့ချင်တယ်။ဒီသားသောတာပန်ဖြစ်သွားတော့ လိုချင်သေးလားလိုချင်ပါဘူးဗျာအေးတရားသဖြင့်ရတဲ့အမွေတိုင်းငွေကောင်လိုချင်သေးလားလိုချင်ပါဘူးမတရားသဖြင့်ဆိုတာတော့ထဲ့ဝင်မတွက်နဲ့တော့အဘိဓမ္မောင်ကာလအဲ့ဒီမှာလူရဲ့လူပြုလူလုကလေးပါမဲပဲမဲတော့လက်တရားရသွားတယ်ဆိုအင်္ဂလိပ်သိက္ခာထဲဝါခညသွားတယ်ဗျာပေါ့မလားမှန်ပါဗျာမမိပြီ မမိကောင်းမှကောင်းမကောင်းဘူးလားမမိကောင်းမှကောင်းဖို့ရှေ့ဒီတန်ကလေးငယ်ဘဝပြင်မဲ့တကယ်တရားကြည့်ရငွေကိုလိုချင်တာလားမလိုချင်ပါဘူးဗျာများလို့ဆိုင်ကောင်းသွားလက်ထိုးကြည့်တာမယူပေဘူးလားနဲတောင်နဲလေဦးဒါကြောင့်အရွယ်နဲ့အဝတ်ရာတို့နဲ့ဂုံသိရှိစိန်ကအကုသိုလ်တရားပယ်ပေးတာမဟုတ် ရှက်နဲ့တရားကပြပြီးတယ်ဆိုတာသူတို့ကနားလည်တာသဘောပါဗလားအေးအဲ့ဒါကြောင့်လိမ္မာကြီးကြရှိသွားတော့နာရှိနေရှဲတဲ့တကယ်မမဲ့ပါတယ်တကယ်လို့နတ်စည်းစိမ်ဆက်တက်ရပြီမယ်အပေကလွတ်မလားဗျာမလွတ်ပါဘူးဗျာဟောမောင်ကလန်းကသောတာပတ္တိမဲ့ဖို့ရတာတော့ဘယ်ကလွတ်တော့ဘယ်လဲတော့မှာတော့ လဲတော့မလားလဲပါဗျာအေးအဲ့တော့အဲ့ဒါဟာလေဖခင်ကြီးဆောင်ရွက်ချက်ဒီဆောင်ရွက်ချက်လေဖခင်ရဲ့ဆောင်ရွက်ပါဟောဒီလိုချက်မျိုးမှအဖို့တန်နေတာအဖို့တန်ဒီချက်ကိုသားကလေးကိုအပယ်မနစ်ရအောင်ဆိုပြီးတော့လုပ်ရအဲအလုံးလူကြီးလူမိုက်တွေလိုက်ဆို သာသမီများသာသမီများရှေအာကိုလင်ရှေအာကိုလင်သာတပိလာသာတပိလာသံသာစေခြင်းသံသာစေခြင်းအားလုံးနဲ့မိဘများကိုသားသမီးကိုချစ်တဲ့အတွက်အနာဂတိကိုစံနမူနာယူလိုက်ပါအိတ်ရလားသဘောပေါက်ရလားမှန်ပါဗျာမပေါက်တာတော့မပေါက်ပါဘူးဘောလေးတဲ့မှာရေးမရှိကြားမရှိပေါ့မိုးအောင် သာသမီမြသာသမီမြခြေအားကိုလေခြေအားကိုလေနာရဝိလာနာရဝိလာသံသာစီခြင်းသံသာစီခြင်းကာလจิตတာကာလจิตတာကာလจิตတာကာလจิตတာသီတာသွန်သင်သီတာသွန်သင်တရားပေတရားပေသံဃေဥပ္ပဝင်သံဃေဥပ္ပဝင်သထောင်ပေသ သာဝေသာယေတရားပင်သာယေတရားပင်သာသမီမြသာသမီမြရာဘူလင်ရာဘူလင်သာရပိလာသာရပိလာသန္ဓစေခြင်းသန္ဓစေခြင်းသာလจิตာသာလจิตာရာသွန်သင်ရာသွန်သင်ရာပေရာပေကောင်း၏ဥပဝေကောင်း၏ ထောင်ပေထောင်ပေသာရေတရားပင်သာရေတရားပင်လူကြီးလူမိုက်ကိုသားမိကိုလိမ္မာအောင်လုပ်ပေးကြအိမ်တော်သားမှုရှိပွားရေးလောက်နဲ့ပြစ်ပြမသားနဲ့လားနဲ့ပဇွန်လိုက်သားမိလေးတွေကမှန်ရလားမှန်ပါပါအေးအဲ့ဒါတံမိုးထားပြီးတော့မှကိုယ်လည်းပြင်ပယ်မလားအောင်ကြိုးစားသားမိလေးကိုလည်းအပယ်မလားအောင်ကြိုးစားမှလူသားတဲ့ကလူပိသားနမောရင်တော့ပြိတ္တကြီး လူအစ်စ်မခေါ်တတ်သေးဘူးပကုံးတစ်ပတ်ကြားတာကောင်းသွားခြေတော်နဲ့ချောင်းနဲ့လမ်းလျှောက်တယ်လူလူလူပဲဖြစ်အောင်လူကာမဂုဏ်ကိုလူစားနေတာလူဇနီးမယသမီးသားနဲ့ကာမဂုဏ်ကိုတက်လူကြီးတယ်ဝက်လူဝက်တွေပဲဖြစ်မဲ့ရှင်းမလားရှင်းပါရဲ့ဗျာအေးအဲ့ဒါလေးအတူတူလုပ်လိုက်ပြီးတော့ကိုသားသမီးတွေကိုလိမ္မာရေးချအောင်လုပ်ပြီးတော့ဟောတောင်းပိတ်တဲ့ခါကာလရေးချမှုသင်္နာလေးဒါကလေးငယ်တွေပြောတာလူကြီးလူမိုက်တွေရတာဟုတ်လား သူကြီးသူမိုက်တွေကြရဲ့၅ရက်တက9ရက်တက10ရက်တကနေဒါကိုရကိုလည်းပဲဖြစ်အောင်လုပ်ကြလုံးမမဟုတ်ဤတတ်တဲ့မြို့ရသွားပြီးအားလဲထုတ်ကြသူကြီးသူမိုက်တာကိုဆိုးတယ်ကလေးတငယ်ကတော်သေးတယ်မသိလို့မိုက်တယ်ဟိုကသိရတယ်မိုက်တယ်မှန်ရလားမှန်ပါဘူးအဲ့တော့အအဆိုတဲ့ကောင်ကြီးတွေကိုပါပေါ်တော့အဲ့ဒါရပ်ပင်းနဲ့ကြီးမိုက်ဟောဒီတရားပွဲတွေကလူတွေလူတွေကပါလေ ရရင်နဲ့ကြီးမှကြီးကြီးမှမိုက်နေတာပလင်းလေပဲဆွဲပြီးတော့ဘေးကစမောလေးတွေကိုင်းကိုင်းနေကြတာဟုတ်လားအေးအဲ့တော့ကြီးမိုက်ဆိုတာဟိုတရိစ္ဆာကြီးမိုက်ကတရိစ္ဆာမို့မသိလို့မိုက်တာတော်သေးတယ်အခုကြီးပြီးမှမိုက်တဲ့လူတွေကပိုဆိုးတယ်အဲ့တော့ရရင်နဲ့ကြီးမမိုက်ကြနဲ့ရပဲ့နဲ့လည်းကြီးမမိုက်ကြနဲ့ကြီးရဲ့လိမ္မာကြ ကြီးရင်မဖြစ်လဲသိမှာပါဗျာအငယ်တဲ့လူတွေလည်းသိမှာအောင်ယဉ်ကျေးသုံးပါခိုင်းပြီးတော့ဒါပြမရင်ဓာကြီး7ပါးသိရောက်တာအဲ့တော့ရှင်ဘုကတော့တောင်းမှလိုက်ရင်ကောင်းကျိုး7ပါးရမယ် ကောင်းကျိုးဘန္ဓမသစ္စာပါဗျာတိုင်းပြောနေကြဆိုယင်ကြည်ကုန်တဲ့ယင်ကြည်ကုန်တဲ့ဘုံကံထက်ဘုံကံထက်တစ်ချက်သူကောင်းမည်တစ်ချက်သူကောင်းမည်တစ်တန်းကြကတစ်တန်းကြကရှိပညာရှိပညာသူငါစိတ်ဓာတ်ကြီးသူငါစိတ်ဓာတ်ကြီးယခုနောင်ပေယခုနောင်ပေသာဝန်ကြီးသာဝန်ကြီးရောက်လေနတ်တို့ပြီရောက်လေနတ်တို့ပြီ ပါကုန်အင်းကြောင်းကျိုးမြင်လူရှင်မတော်သည်ရှင်ကြီးကုန်တဲ့ဘုံကံထက်တစ်ချက်သူကောင်းပြီသတ္တကြကရှိပညာလူငါစိတ်ဓာတ်ကြီး ယခုနောင်ပေသာဝန်ကျေရောက်လေနတ်တို့ကြီးသဘာခုံအင်းရောက်ရုံမြင်သူရှင်ကြတော်သည်အရှိကုကတော့တောင်းမှလိုက်ရင်ကောင်းကျိုးကနပါရစစ်ရင်ကြည်ခြင်းနှစ်ခုံတခြင်းသုံးဘုံကကြီးမာခြင်းလေးသူတော်ဘောက်ပိတာခြင်း ၅အထက်တန်းကြခြင်း၆ပညာရှိပညာခြင်း9ကတော့သူကတော့ခံလို့စိတ်ကြည်နေခြင်းရှေးယခုဘဝတာဝန်ကြည်ခြင်းကိုနောက်ဘဝတာဝန်ကြည်ခြင်း၁၀သိပြီးတဲ့အခါသူတိနိုင်ရာရောက်ရခြင်း ကောင်းကျိုးကလည်းပါမရပါဘူးဒါကြီးအင်္ဂါလေးဆိုရင်ကြေကုန်းတဲ့ရင်ကြေကုန်းတဲ့ဘုံကံတဲ့ဘုံကံတဲ့တစ်ချက်သူကောင်းမီတစ်ချက်သူကောင်းမီတန်ကြကတန်ကြကရှိပညာရှိပညာသူနာစိတ်ဓာတ်ကြီးသူနာစိတ်ဓာတ်ကြီးယခုလောင်းပေယခုလောင်းပေသာဝန်ကြီးသာဝန်ကြီးရောက် နတ်တို့ပြည်သာဝေနတ်တို့ပြည်သေဘခုံအင်းသေဘခုံအင်းကြောင်းကျုံမြင်ကြောင်းကျုံမြင်ရှင်မတော်သည်ရှင်မတော်သည်နိုင်တော်မှာကတော်လိုက်ရင်ကောင်းကျိုးပါဏပါယအဲကတော်လိုက်ကမဲ့ဖို့ရနိဗ္ဗာန်ကိုလည်းရနိုင်ပြီလေအဲ့တော့တော်မှာကတော်လိုက်ရင်အဲအပြစ်တွေကိုလည်းအေးအေးပြီးတော့မဲ့ဖို့နိဗ္ဗာန်ရနိုင်သို့တော့စိတ်နဲ့မြင်မှရင်တော့တောင်းမှာကတော်လိုက် ကိုယ်နဲ့လုံးနဲ့ပြင်ပပြီးတောင်းမှတော့လို့ရအောင်မလားမရပါဘူးဗျာအဲ့ဒါလေးနဲ့ထပ်မှန်သတိထားရအောင်သင်တယ်လို့ဘုန်းကြီးကခေါင်းခေါက်ပေးငါပြောသည်ပေးလိုက်ရငါပြောသည်ကြီးခေါင်းခေါက်တဲ့အဖြစ်ကြီးမရေတော့မသိဘူးငါပြောသည်တောင်းကိုရအခုကကိုယ့်အဖြစ်ကိုယ်သူ ကြည်လားကြည်လားမကြည်လားနောက်အပယ်လေးပါးကသူမရရှိပါယေမနောကဝိပါတိတရားလေးပါယန္တနာလေးယန္နာပါနာမိလေး6ပါးသူဇနပါသောခန္ဓာမနည်း6ပါးသောဥပါတော်60ပါသောမိစ္ဆာအာဒိတိတော်မှာကာကာတိတိလုံးချင်းဒီဝိပါကြ၍ဘယ်ဘယ်ကာတုချင်းညာဘယ်ကတည်းဝင်လာပါစေမျက်နာမင်းရှိခေမာတိတာညာတနာပါတိတော်ဒီကတတိလာမင်းကဘုံနာကာကာဝရိယတတိငါဟုကတုပိမဘောလူရမခရှင်သာတိပု္ပ္ပရာလူညာမညာတိပါစေရှင်မောက္ကလံလိုတဲ့ ကိုကြည့်ပါစေရှင်မာကိတိလို့လည်းလှပါစေဖြူဆရာတော်လို့လည်းချောပါစေတိုက်တောင်းလိုက်တဲ့သူတွေကတပွေးခင်ဗျားတို့တင်းတဲ့သွန်းတော်ဘွဲကအကြီးကြီးလားသေးသေးရှိတယ်လေပါဗျာရေကွက်ကလေးဘဝမပါဒါပြည်သူပိုင်းတွေကပြောသေးရဲ့ပြည်သူပိုင်းဆိုတာသိလားဟမ်သိသိတယ်မသိမသိဘူးပြော အဲပြည်သူပိုင်ဆိုတာအပြိုကြီးတို့ဟုတ်တယ်လေအပြိုကြီးဆိုတာလူမျိုးလေးနဲ့လည်းဆိုင်တယ်လူမျိုးကြီးနဲ့လည်းဆိုင်တယ်တစ်ခုလိုက်နဲ့လည်းဆိုင်တယ်မို့သိုးပုံနဲ့လည်းဆိုင်တယ်ဘုံကြီးလူပဲနဲ့လည်းဆိုင်တယ်ဒါတဲ့ပြည်သူပိုင်အောင်အဲဒီမေဟာသမမမိခြင်းလေးလက်ပဲငါခြေကားလို့ငါအပြူကြီးတိုင်းတာဒီကောင်းပါဟိုမှာပြည်သူပိုင်ကြီးတာဒါတော့မမိပါတယ် ဒါကြောင့်အဲ့ဒီပီရိပိုင်တွေကစပြီးတော့အားကြီးတဲ့ဘုရားသားတွေကျက်တာသွန်တော်ဘုရားလောဝါလောက်ခမင်းတွေကိုမင်းတွေကိုဒီဝေကရိယာကဝဏခန္ဓာဟဲ့တာသမန္တောစေနာယသာတိပိစုံသောဣမာနိဘိနာပါဒကာရိယဘောဓနိယတိနိဒီသွန်ငယ်ပဲဘောဓိချွေချင်းဩဇာကြီးတို့ကိုဒီမှာကလူပါကုန်ယူပြီးမှပူဇော်ပါကုန်အေးပြီးတော့ဘယ်လဲတော့နောက်ပိုင်းကသူ့ရိယတဝူကြီးတောင်းလိုက်တာသူသွန်တော်ဘုရားလည်းတလုတ်တာတော့အိမ်က စရင်ငါတော့ပုံပက်မပြပါဘူးပြိတ္တရဲ့သူကသူတွန်းနဲ့ပကန်းနဲ့အချိုးချိုးခွက်အချင်းချင်းခွက်သမင်းသမင်းခွက်နဲ့တွေ့တာပါဟုတ်တယ်မလားမှန်ပါဗျာရေလဲတစ်ခွက်တမလားတိုက်တော့တော့တော့အခုတော့မရတော့လက်ပါတော့သွန်းတော့ဥကောင်းဝဲလေးနဲ့ရေခွက်ကလေးကတလားဒါကိုရှင်မရမျက်နှာပြရေပါပြလက်ရှိပါပြခြေရှိပါပြကိုတော်ကြီးအိုက်တော်မူရင်လဲချိုးချိုးချိုးဒီခွက်ကလေးနဲ့ဘယ်လိုလုပ်ချိုးပါ မသာမကိုကြတော့တပွားမွန်းဟဲ့ချိုးလို့ကိုကိုတော့ဆရာကြတော့ဒီလောက်ရေခွက်ကလေးမလောက်တဲ့ဒုပရိသပဲတော့ကလေးကမှဘယ်ကလေးကစားလို့ဘသူကဖြက်ချီးထားကြတယ်မသိဘူးဒါကြီးကအကောင်းနေပြီဆွတ်တော့ဘောဆိုအသေးဆုံးဝဲဝဲလာကြဟာဘုရားကကျဲလို့နေရာမလောက်လို့ထားလိုက်တပတ်လျှော့လိုက် ဒါပေမဲ့လို့သွန်သွန်သီလတဲ့အင်းကိုအထူးအထူးသီလအခါအခါသီလဖန်ဖန်သီလတဲ့သွန်ဘာကလက်တော့ကိုအောက်တော်ကြီးပါပြီတောက်တော်ကြီးတကွတမလားမရှိဓာန်ခွက်နဲ့ကဓာန်ခွက်မှမရှိရင်လာယူလက်ပတ်ဖို့တော့ပေးမယ်ဇလိတ်တော့မပေးဘာလို့ကိုတော့ဇလိတ်မပေးတာလဲဆိုခင်ဗျားတို့စီမံကိန်းကြီးနဲ့စားဖို့ပြီးထွက်တတ်တယ်တော်ရရေခွက်ယူလို့အာဇီကဘလို့ညာဇီကဘလို့ဆိုခင်ဗျားတို့ဇီကတင်ပါ ဒီမှာငိမ့်နဲ့အဲစားပေါက်တွေထွင်းနေလို့ရိတ်တော့မပေးဘူးရေခွက်တော့ပေးမယ်လာယူလက်ဘောပါမလားမှန်ပါဗျာဘယ်နဲ့ဗျာကိုမေဟာကိုပြောင်းလောင်းနေရတယ်ဘုရားကြီးကနဲလာယူသူ့ရေခွက်ကလေးရတယ်တော့ပေးကိုရောလေးကိုရောကြီးလက်ချေးတော်မူပါခြေချေးတော်မူပါကိုရောကြီးအဲ့ဒီနဲ့ချိုးတော်မူပါဆိုတော့မတတ်အဲအဲ့လိုဘောင်းမတရားတွေမလုပ်တော့တခွတ်တမလားကိုတောက်တဲ့ခွတ်မလားနဲ့တော့ပြည့်အောင်လေလားတို့ဗမာပြည်ဘယ်မှမဝင်ရဘူး မှန်ရလားမှန်ပါဗျာအေးအဲ့ဒါနိုင်ငံခြားဆိုရင်ဒါယူရီးယားကျရင်လည်းလုံးဝပဲအတူကအခန်းထဲမှာကအရေးကြီးရှိတာအများတို့ပြင်မဲ့ရေအိုးတွေတောက်မှအဲ့ဒါငါ့ဘလောက်ကပြင်းပြီးသားဒီနေ့လည်းသူတို့ပဲအော်စတြေးလျဂျပန်အင်္ဂလန်ယူရီးယားအဲ့ဒါမလေးရှားစင်ကာပူခွန်ကြီးတို့ရောက်ခဲ့တယ်ဘယ်မှာမှရေလို့တင်တဲ့တာလားမရှိဘူးတို့ဗမာပြည်ရေပဏိယာဆင်းတော့ဘယ်နေရာဝင်ခတ်ကရဒီလေးတော့မတရာကြီးတရာကြီးမလုံနဲ့အသာဆုံးမှ သူ့လင်ကြတော့တဝါကြီးတက်ပြီးတော့ဘုရားကျမှဒီလောက်ရေခွက်ကလေးနဲ့ထားကြဟုတ်ပါရဲ့ငါပြောရင်ပြောရင်ဒေါသထွက်သဘောပါမလားအိမ်ကငနွားကြီးတွေကလည်းပြောငါတော့နေလိုတက်ပြီးဘုရားတော့နေဝဝကြွေးလို့ပြောထားငနွားကြီးတွေအိမ်ကငနွားကြီးတွေကလည်းဒါပဲအဲခိုက်တော့ပါပြီစမ်းပြီလို့ပြောတာပါစေရနာလုံးလို့စကလုံးတော့ချမ်းကျင်ကြမယ် ဒါပေမဲ့အမှန်တရားပါအဲ့တော့ဘုရားကိုကိုင်ရင်သုံးဘဂတိဟိတိဒါဘုရားခံလေးကျင်းလို့ပြောတာသောသွန်ကြည်တာကရေရည်ကြည်တာကဟုတ်လားလက်သဝဲနဲ့အမောက်အဲဗကာမရနဲ့သွန်နဲ့လက်သဘွားနဲ့တောက်တော့ရင်လက်စည်းတော့ရင်ကြညနနာကတ်ကြတာအခုတော့ပုံပက်ပြီးတော့ကတ်တာကိုသာဘုရားရှင်အမလီမလီမလီကြောပါပြီကြောပါပြီကြောပါပြီသမယဟာနဲ့မစားရတော့ပါဘူးပြန်ရည်သွားပါတော့ကိုပြောလိုက်ကျုပ်လည်းနားဘူးမခံနိုင်တော့ပါဘူး သဘောပေါက်ကြလားပေါက်ပါဗျာအေးပေါက်ပေါက်ပေါက်ပေါက်သူကြီးသူမိုက်ကြီးကလှုပ်ပြီးရှင်းသားတယ်နင်းကပေါက်ဘူးဗျာဘုန်းကြီးတို့ရတော့လည်းရမှာသဘောပေါက်ပါလားသဘောပေါက်ပါဗျာလူကြီးတွေတတိသားတော်လူကြီးတွေမိုင်းနောက်ကလူတွေအကုန်မာတတ်တယ်အဲပေါက်ဆောင်ဆိုတာသူသတိရှိရကိုင်းတော်ပြီဗျာအဲ့ဒါကြောင့်ရှ िख ိုးလို့တောင်းပါလိုက်တဲ့အခါကျတော့ကောင်းရိုး၁၀ပါးရတယ်ဒါလည်းဗာလဲပြမမိမှလည်း ဟုတ်ပြီကိုယ်နဲ့နှုတ်နဲ့ပြမပြီးရင်တောင်းမှလို့ရအောင်ပါရပါဘူးဒေဝတာကြည့်လိုက်အဲစိတ်နဲ့ပြမတာလို့ရှေ့လုံးကဒီလိုရဘုန်းကြီးတို့ဟိုသောရိယမြို့မှာသောရိယသတိတာဒီတော့သားကြလို့သားလို့မရဘူးပါအဲတနေ့ကျတော့မြစ်စိတ်သွားရေချိုးတယ်ပေါ့ငယ်ချင်းနဲ့ဘေးကခြားရခြင်းအဲဒီမှာရှင်မာကစ္စည်းဆိုတဲ့ဘုရားမြတ်ကြီးကရေချိုးပြီးတော့ ဟိုးမြို့ရဲရွာတဲ့ကိုသုံးနာပါဘူးရသင်္ကန်းကြီးဖြန့်ပြီးတော့ယုံတယ်အဲ့ဒါကိုသောရိယသတိသားကသွားမြင်လိုက်တော့ရှင်မတိစီရဲ့အသားကြီးကအမိတမလှပတဲ့ရှုကျင်တယ်ရှိပါတယ်အေးအဲသူမများကစိတ်ဗရိတ်မပါပဲနဲ့ဒါရှင်မပစ္စည်းရဲ့ခန္ဓာကိုယ်အလှလည်းနေရဟာတဲ့လားငါမိမအဲ့ဒီကိုယ်တော်လို့ဖြစ်ရရင်ကောင်းပါအဲ့ဒီကိုယ်တော်ငါမိမဖြစ်ရရင်ကောင်းပါလို့စိတ်ကပြင်မှလည်းချက်ချင်းပရိသတ်ကြီး ဖုံးကညာတပါလုံးရကပြားပါပြီလားခိုက်သွားရောယဟန္တာကြီးပြင်မာတာဒါစိတ်နဲ့ပြင်မာတာအဲ့ဒါနဲ့ဘဝရှေ့ဆက်မနေရတဲ့ဖြင့်ရုပ်ဖြောင်းပြီးတော့မှတခါတည်းတက်ကတူလိုက်သွား။ဒါကခရီးသွားသူကသတိသမီးလေသတိသားပဲဗျ။အဲ့တော့ဒီလမ်းခရီးပဲသွားနေတာ။အဲ့ဒါကျုံတဲ့လက်ပေါ်ကိုသူ့လက်ဆက်ကိုပေးပြီးတော့မှဘုကပြင်းနေပေးပြီးတော့သိသွားတော့ သဲသမားတွေကလည်းအာပွားပေါ့ပဲကွာဒီကောင်မလေးတို့ဤသနာတော်မှာငါတို့သပိသားမှလည်းမိမမရှိသေးဘူးဒီကနာပေးသားတယ်တို့ဆုလာတော့ရပါပဲဟောအဲ့ဒါဟိုရောက်တော့သူတို့ပဲသတိအဲ့ဒီမှာသတိနဲ့ခိုက်တန်းတဲ့သူသမီးတွေရောက်ကျွန်တော်တို့ရှာတယ်အဲ့တော့သူကလည်းပဲယောဂီကသဗ္ဗသင်တယ်လို့ပြောတယ်ရောသတိသားလည်းသဘောကျပြီးများကြတယ်အဲ့ဒါသာမဏေတွေရောက်လာယောက်ျားဘဝနဲ့သာမဏေတွေရောက်မိန်းမဘဝနဲ့ကဒေသာသမီးတွေရောက်လာ အဲဒီလိုဒီလိုနဲ့နေတဲ့အခါနောက်သူ့ရဲ့သောရိယမြို့ကသူနဲ့ကျွမ်းဝင်တဲ့တတိတယောက်ကတက္ကသိုလ်ကိုလာပြီးပုံရောက်ပုံရတယ်အဲဒါမှခေါင်းကယောက်ျားကသိလဲခဲ့တဲ့သောရိယတတိသမီးကအဲ့ဒီတတိသားကိုအိမ်ကိုခေါ်ဖိတ်ကြံ့ရတိမ်ရင်းတဏိလိုက်လိုက်လဲလဲပြုလို့အဲ့တော့ပြုစုကလည်းဧည့်တွေကအာဟောထားဒီကောင်မလေးဘာနဲ့လဲမသိဘူးအမှန်လည်းမသိဘူး မှတ်မှတည်ရင်တနည်းနဲ့ဒုလူလားလားဘယ်လိုပါလဲ။ခိုင်မင်းကလေးငါတော့ပေါ်ပြီးတော့မရတော့ပါဘူး။မင်းကငါဘယ်လိုသိတတ်တဲ့သဘောပြီးလို့ယူရကျင်းသားဆိုတာခင်မင်းရင်းပြီးသွားတယ်ပြုလို့ရတယ်။မင်းလည်းငါမမြင်ဘူးမသိဘူးလား။အဲရှင်ဟာသာမမြင်ဘူးလေကျမကရှင်းလို့အမှန်တမ်းရင်းပြီးသွားပြီ။ခိုင်ပြောသားမအောင်ပဲ။အဲပြောမှဆိုရင်တော့ပြကြောင်းကိုဒီလိုဒီလိုပဲဂျမတခြားမဟုတ်အဲ့ဒီတော်ရီရကတတိသာတော်ရီရဂျမဟင် ဘယ်နဲ့ဟိုကယောက်ျားပါနေရမိမဖြစ်ရတာဟောဒီလိုရှင်ဓမ္မကရှင်သေချေကိုရောမြတ်ကြီးရေချိုးပြီးသင်္ကန်းသတ်ပယ်တဲ့အခါအသားကြီးကိုမြင်ရတဲ့ပြအဲဒီရှင်သေချေကိုရောဒီငါမိမဖြစ်ရရင်ကောင်းလို့ဆိုတာငါမိမအသားကြီးပြီးရှင်သေချေလို့ဖြစ်ရရင်ကောင်းလို့ဓမ္မစိတ်နဲ့သင်မှန်းလို့ဆက်ချက်ချင်းမိမဖြစ်လို့ဓမ္မရှက်ရှက်နဲ့ဘဝဇပ်ဖြတ်ပြီးတော့ထွက်ပြေးလာတာဒီမှာကအင်းတော်သားကြတာ ဩဖြစ်မှဖြစ်ရတယ်မိန်းကလေးရဲ့ဒါဒါမင်းနဲ့လက်တော်လေးကကောင်းတယ်အဲ့တော့ငါကြားဝင်ပြီးတော့ကောက်ရမှာငါပြောတဲ့အတိုင်းမင်းလုပ်ပြီးတော့ရှင်မာကေကြီးအခုတက္ကသိုလ်မှာရောက်နေတယ်ကွဒါနဲ့တော်ရိယာမိဘသတိသားရှင်မာကေကြီးတန်းသွားဒကာသမီးပြောမတတ်ခင်ကသမီးတို့တကယ်ချင်းမှာအိမ်ကိုသုံးပုံပြီးကြတော့ဘူးပါဒါနဲ့ကြွလာရောဗျာကြွလာတဲ့အခါကျတော့သူတကယ်ချင်းမှာလည်းခေါ်ခေါ် ဟောဒီမှာဗျာဒါသူရဲ့တကယ်ဒီမှာအဲ့ဒီပြီးတော့အဲ့တယ်အဲ့တော့ဒီတကယ်ရင်းမကသောရိယဖြစ်ဘုသူဘုသူဖြစ်ရှင်မရရေချွတ်ပြီးသားရှင်မရရေရုပ်ရည်ကိုတွေ့တာတော့အပ်သူမိမရှင်မရလို့ဖြစ်ပါပြီရှင်မရသည်သူမိမဖြစ်ရင်ကောင်းလေစွာစိတ်နဲ့ပြင်မာပဲလို့ယောက်ျားချင်းတွေကမိမဖြစ်ရပြီဗျာအဲ့ဒါသူအပြစ်သူသိလို့နောင်ရှောင်ကျင်သောအဖြစ်ရှင်မရအဲ့ ကတော့ပါတယ်ဗျာတောင်းမှမှတယ်ဗျာရှင်းတာတော်မူပါဗျာခွင့်လို့တော်မူပါအဲ့တော့ယဟန္တာဆိုဘယ်ဖြစ်ပြီလဲဗျာဩမမလိမ္မာတစ်ခါမှကြည့်မြဲပဲကွယ်မလိမ္မာလို့မှတ်တာကဲရှိတယ်ရှိတယ်ခွင့်လို့တယ်လဲကြောက်တောက်ချောက်လောက်ချာတယ်ဘာဖြစ်ပါလဲညာညာပါဗျာတော်ပြီဇာလန်းတာအဲ့တော့ခုနဘုရားပိဋိကယဟန္တာဟောသင်္ဘူးကြီး7ပါးထဲမှာ ယဟနာဖြစ်တဲ့ရှင်မာကတိကိုသောရိယသတိသားပြီးစိတ်နဲ့ပြင်မာခဲ့တဲ့အတွက်တရားယောက်ျားကဘာဖြစ်မနာကြပါဘူး။ဟောမိန်းသာဖြစ်သွားတဲ့နောက်ဒီရှင်မာကတိကိုပဲတငယ်ချင်းရဲ့အထောက်ကူပြန်လေတောင်းမှာကြော့လိုက်တဲ့အခါကျတော့ဘာကဘာဖြစ်သွားလဲ။မနာကြပါဘူး။အဲ့ဒါစိတ်နဲ့ပြင်မာလို့ရတာနော်။အဲကိုလက်လုံးနဲ့ပြင်မာပြီးရင်တော့လုံးဝမရတော့ဘူး။အဲ့ဒါကြောင့်ဘုန်းကြီးတွေဓမ္မများ အခုကဘုရားအစရှိတော့သမုန်ကြီး7ပါးနဲ့လက်ရည်တပြင်းကြီးအနိအက နေချနေဖြစ်တော့ကြောင့်လောဒီယာစာအိတ်ချင်းကြနေဘက်ကနေဝေဆိုတာလိုပဲနေ့စဉ်လတင်နေ့ဆိုဘဝခန္ဓာချင်းအနာကမဖြစ်သေးတယ်များအပြစ်မဖြစ်အောင်သိထားရရှိဘမဖြစ်တာမွဲခြင်းကိုရေတောက်နေလို့ရအပြစ်ဖြစ်သွားရင်ပြိဿရွှေမုံသားနေလို့မရဘူး အဲ့လိုဒီလေးနဲ့ခံယူတော့အေးအဲ့ဒါရေးကြည့်တယ်ခိုက်တာပြည့်ဆိုမဲ့ရှင်ဘုရားရှင်ဘုရားတော်မြတ်သည်တော်မြတ်သည်ရာလျာသံဃာရာလျာသံဃာရဏသုံးပါရဏသုံးပါဆရာမိဘဆရာမိဘနန္ဒဟာပါနန္ဒဟာပါဘုံကြီးစပါတို့အားဘုံကြီးစပါတို့အားမြမမိတော်မြမမိတော် သို့ပူသောသို့ပူသောဘောမလျော့ဘုရားမလျော့သောပါဠိသောပါဠိရှင်ဘုရားရှင်ဘုရားဒီချိန်မိကောင်းမှမှပြန်ထောင်းပါလက်ကိုလေးအောက်ချပြီးခေါင်းသုံးကနေတာကပုတ်တယ်လို့ရှိခိုးပြီးခေါ်အေးပုတ်တယ်ယူတာခေါင်းလေးသုံးကနေတယ်ဟာအေးအဲ့တော့ပဇာကရတာတွေငယ်တုန်းကသင်ပေးထားတဲ့ကုန်းကိုဟောတာတော့ကာရာဥပ္ပိဘုရား ကာရာဟုကေဆိုတာသူများအပေရကျွေးထားတဲ့သံစင်သီလုံးတစ်ချင်းကိုအရှက်မရှိတဲ့မျက်နှာနဲ့သုံးပုတ်တရားပေးပြီးတော့ငါဆိုတာကာရာကိုယ်သံစင်ကိုဒီလုံးကိုတစ်ချင်းမဟုတ်ပါဘူးအခုလည်းအနာတိပဲကိုကဘာမှမပြီးပဲနဲ့ငယ်တော့ကရောဟာတော့ဟာတော့မောမောမောမောမောမောမောမောဆိုအဲ့ဒါကာရာဟုကေဩကာတာဒါကြောင့်ဘုန်းကြီးတို့ကရှင်ပြခိုင်ခိုင်လို့လို့ရှင်းပြတယ်အလုံးနားလည်မလား အဲနားလိုက်အဲ့ဒီအတိုင်းလုပ်ကြဘယ်လိုအခုဘာသာရေးပွဲကျန်ဟဲ့တပတ်မှတစ်ခါဆုံးတဲ့ယရနာပုံဆိုင်တဲ့ဒီပွဲဆိုပြီးကလထိုက်ကြားကလက်ပံမဲ့ဇရက်ကြကျွတ်လောပြန်အောင်ကြီးပဲစကားကြည့်ပြောလို့ဩဂရီဘုန်းကြီးဘယ်လိုပါတော့အာရှိကိုရောတဲ့အခါသူဆရာသမားကြီးကငါပြမမိတယ်ရှိတယ်လားဘုန်းကြီးကဘုန်းကြီးကဘုန်းကြီးကဒီလိုစဉ်းစားပြီးငြိမ့်နေရမှာ ဒါကူတော်ပဲစားပါအောင်နေကောင်းလားညီဟာကြီးပေါက်ဝေးလားကြောင်းရောက်ပြီးညီဟာကြီးမေးမိကြဟဲ့အေးနေရတာကဒီအိမ်တော်သားဝယ်စီးပွားရေးတော့ပဲဥသားပေးတယ်အဲပြောရရင်အားတော်တာပါတရိษံကတော်သေးတယ်သူ့ဘာသူငြိမ့်နေတာခင်ဗျားတို့လူကြီးကပွက်လုံးပွက်လုံးဘုရားရှိတယ်မရှောင်ဘုရားရှိတယ်မရှောင်တန်ခါရှိတယ်မရှောင်မှန်ရလားမှန်ပါဗျာအချက်မရှိဘဲနဲ့ကြောင်းကဘုရားလည်းအိမ်တော်ရဲ့သားစီးပွားရေးတွေပြောနေကြတယ် ငါပြောရဥပုသ္တတော်လံကားနဲ့ကာလသားတွေရှိရှိနေပါနေရတာကတဏှာကြီးအသုံးချနေကြတယ်ကုသိုလ်တရားနေတဲ့ဒုနေရတော်နေရတော်ဖြစ်ဖို့အရေးကြီးတယ်ဟုတ်ပလားမှန်ပါဗျာအဲအဲ့တော့ခုနပြောလဲပြောရတာအာနာပြာကြီးပါပြောတော့ပါဘူးသောခင်ရဲ့ဟုတ်ပလားအဲအဲ့ဒါကြောင့်ကိုအပြည့်ရှိမရှိဆိုတာလေးပြန်ပြီးတော့ပြည့်ပြည့်အကြိုက်ဟောငါတနည်းရတော့သာသာတပါး ဘယ်လိုအောင်မလဲကြောက်เสียကြီးတော့ဆိုပြီးတော့သိနေတာမြင်လိုက်တောင်းမှလိုက်ဆိုလို့ဒီအေးသွားတာလေကိုနဲ့နှုတ်နဲ့မရတော့ဒါပေမဲ့လို့နောက်တကနှစ်ခုမှပြီးသုံးခုမှပြအောင်မမရှိဘူးအလိုနားလဲလားနားလဲပါဗျာဘာတိရိုက်လေမမဖေယမမဖေယမလုံးနဲ့ဘာဗျာဆရာလောက်သမီးဆေးရပွားပါစေတရားတရားလောက်သမီးကျွယ်ဝချမ်းသာကြပါသည်မလုံးနဲ့အစကသမမလုပ်ကြတယ်သူတို့ကလည်းအဲ့လိုမလုပ်နဲ့သူတို့ကကိုယ်ကျေးဇူးရှင် ဒါဒါယကကိုယ့်ကိုယ်သင်္ကန်းဆန်းကြောင်းဖြင့်ပစ္စည်းလေးပါထောက်ပနေရတယ်ဒါလောကီသဘောနဲ့တွေ့ဒါကျေးဇူးရှင်တွေပဲခိုင်မငါဘာကြီးကြောက်တာပဲဘာမှဟုတ်မို့မငါဘာကြီးလုပ်နေတာပဲမှန်နေတဲ့နေရာမှာမမှန်မှအရန်ကရောမှမနေတဲ့ဟေးနောက်မှခုနပြောလို့ပဲငါးပြားဆယ်ပြားနောက်မှများချင်းရဲပွားပါသည်တရားနေရာလောက်မှကျွဲဝါချမ်းပါစေသမဏသံဃာသိက္ခာမမရပါစေဟုတ်လား အဲအဲ့ဒါမျိုးတွေနဲ့မလုံနဲ့ပါတိလာလည်းမရဘူးကရုံးမိမဲ့ငရဲကလက်ခံတယ်ဗျာဘုန်းကြီးတွေအလို့အဘုန်းကြီးတွေမလွတ်မှားပါမှားပါဘုန်းကြီးလည်းမလွတ်ဘူးမကောင်းတာလို့မရဘူးပဲမှန်ရလားမှန်ပါဗျာခိုင်းတော်ပြီဒါကြောင့်ဒီခုကတော့ပြီးတော့အခုသရဏဂုံ၃ပါး၆ပြီးမယ်အဲ့ဒီသရဏဂုံ၃ပါးဟာဘုရားဘာသာတို့ရဲ့အသက်ဟိန္ဒူခရစ်ယာန်အစ္စလာမ်အာမေနိဘုရင်ဘာသာကြားများလား တို့ဗုဒ္ဓဘာသာပဲသူပြောင်းရင်ဘာမှလုပ်ရမလို့ဘူးဘုရားတရားသန္တာပေါ်ယုတ်ကြည်စိတ်နဲ့ဒီတရဏဂုံသုံးပါးကိုပြည့်ပြည့်သွားဆိုလိုက်ရင်ဗုဒ္ဓဘာသာဝင်ဖြစ်သွားတယ်။ဘာဖြစ်သွားဗုဒ္ဓဘာသာဝင်ဖြစ်သွားပါဗျာ။အဲကြောင့်တရဏဂုံသုံးပါးဟာသူတို့ကမြော်ရတာဟိုးနိုင်ငံညာကစပွန်သားမြော်ရတာလေ။တရဏဂုံသုံးပါးပြီး ဘုရားဘာသာတို့ရဲ့အတ္တဘယ်လိုမှပါဗျာဘယ်လိုရေးပါလို့များကဲပါမလောက်ကြံမလို့ဘူးလေနောက်တစ်ခုမျိုးသမီးလောကသီလရှင်ဝတ်ရမှာလည်းပဲဘောင်းရဲ့သီလရှင်ဝတ်ထားယုံနဲ့သီလရှင်ဖြစ်တယ်။ရှရာရောတပိသီလရှင်အောင်ဟောဒီတရဏဂုံသုံးပါးကိုပြီးပြီးသွားဆုံနိုင်မှသီလရှင်ဖြစ်တယ်။ဒါဘာသာရေးသာသနာရေးရှုတာပါ အဲ့ဒီတရဏဂုံဆုံးမိတဲ့တိုင်းနဲ့တဲ့သီလရှင်သီလဘာနာပါတော့အဲဒီလိုက်ကိုယ်တိုင်းကသူ့သီလဘာနာပြားရှင်တာဘယ်လိုလုပ်တော့အေးမတ်တာတရဏဂုံဆုံးမိတဲ့တိုင်းနဲ့တဲ့ပင်တိုင်သာခါဝရရှိပါသေးအနုလောမတယောကံသိမြတ်တဲ့နေအားဖြင့်အဲ့ဒါသေကိယ85ပါးထက် 63ပါအဘိဓနာတရား10ပါချက်63ပါရှိဒါကြောင့်ဒုံလဘဖြစ်စေငယ်ပြီဖြစ်စေသီလရှင်တိုင်းမှာ63ပါသီလရှိတယ်သီလရှင်ကိုယ်တိုင်ကလည်းသိတာအာလောဘုရားဘာသာအတိုင်းဝိုင်းကလည်းသိရတယ်အခုတော့ကိုယ်သိတာဘယ်နှပြားရှိတာဖြစ်ဒီတိုင်းအေးအဲ့ဒါနမုနတုနဲ့တို့ဘုရားဘာသာတွေလုပ်နေတာအဲ့ဒါကြောင့်သရဏဘုံ၃ပါးဟာဘာလဲသာနာဘာသာလို့ လာရှိလို့ရဲ့အပဲဒါကြောင့်လည်းတောလို့ဖြစ်တာပဲအရဏဂုံသုံးပါးဟာဒီလားရှင်တို့ရဲ့အသက်အသက်ကိုသုံးပါးပါဗျာဘလောက်လေးနဲ့တည်းဒီတရဏကိုစွမ်းအားဘလောက်ကြီးတယ်လဲပြည်တယ်သိတာနောက်တစ်ခုခေါနဲ့နဲ့ပါလို့ဘောင်းရဲ့သင်္ကားဝထားရင်ကိုရင်မဖြစ်သေးဘူးဆရာယဟန်ရောတပည့်ကိုရင်လောက်ဒီတရဏဂုံသုံးပါးကိုပြီးပြင်းသွားခြုံနိုင်မှကိုရင်ဖြစ်တယ် အဲဒီကိုရင်ဖြစ်နေတဲ့ကြိုင်နဲ့တည်းအဲကရဏမုံဆုံးနေတဲ့ကြိုင်နဲ့တည်းကိုရင်ဖြစ်တော့ကိုရင်ဒီကပဒမာတယ်ဒီတဲ့ဘာသာကြားလူမျိုးကြပါမတင်ပါဘူးတရားကိုဒီတော့ဒီလားဟမ်ကဲအဲတော့မျိုးသမီးတွေကဒီသင်္ကန်းဘုံအကောင်းကိုပြောနေတာထားပါဟုတ်လား ဗုဒ္ဓဘာသာမျိုးသားမှရင်ကိုရင်တော့မိုးခက်ကြလားမခက်ပါဘူးကိုဝတ်တဲ့ကိုရင်ဘဝတိလဘဏ္ဍပါရှိမှမသိဘူးသင်္ကဟွာနဲ့ထိုးပြီးပြန်ခဲ့ကြဘာလို့ကဘလောက်ရှက်เสียပါဒီမရှိတဲ့ကြောင့်နှဖောက်ဖောက်ပြီးဖို့ကောင်းတော့ဘာသာရေးမှာဘလောက်အောက်ချင်လွတ်သွားအေးမတ်တာတရား30ဟိုပါရော30ပါအေးလိန်7ပါ30ပါဝိจิต74ပါပေါင်း 34ပါးပါနှလုံးဒီသုံးလုံးဒီကြွက်တယ်လို့များသဘောပေါက်တယ်နိဗ္ဗာန်ရောက်ကြားလာပြီကြိုက်ကြီးရနှလုံးသုံးညမှာဒီကနာပါကုနာပါမိဘယ်ပတ်တော့ဘာထွက်တာဘယ်ပတ်ဘယ်နှပါဘယ်နှပွင့်မှာဘယ်အပေါက်ဖက်ရကျင်းမေပေါက်ကွာဒီတော့နောက်ဆုံးကြတော့မှပေါက်ပေါ်ရိုင်းတဲ့သူကျွဲထွက်သွားတာဟုတ်လားအေးအဲ့ဒါပဲအဲ့တော့ဘယ်နှပါရှိသွားမလဲ34ပါးသေခိယ95ပါးတဲ့ 109ပါးနောက်119ပါးသိအောင်ဘာ7ပါးတက်တယ်ပြောပါလားအလကားမေးတယ်ရှင်တို့အခြေချင်းရင်ထက်တဲ့တို့ကကံသမ်းမဲ့ထက်ပြီးတယ်လို့ရှူးရှူးတို့ကလည်းကံသမ်းမဲ့ထက်အဲ့ဒီ7ပါးသာမအောင်ပြောနိုင်ရင်ဟလားမရွှေလားငွေလားဒေါ်လာလားအားမရသေးရင်ဝတ်ပေါက်ကားတို့ရှိချက်ပဲလေးဒီလိုအထာတာရှိရဲ့ ဟမ်အဲအဲ့ဒါကြောင့်ဗျာအဘိဓတရား7ပါးပဲဗါတဲ့အဲ့တော့ကိုရင်သီလဘယ်နှပါးလဲတရားတစ်ဆက်ကိုပါဝမ်းဝမ်းနိုင်တာအဲ့ဒါဒုလဘကိုရင်အမြဲတမ်းကိုတောကကိုရင်မျိုးဝကိုအတူတူပဲအဲ့ဒါကိုရင်ဒီကိုယ်တိုင်ကလည်းကိုယ်တည်တာတရားတစ်ဆက်ကိုပါရှိတယ်သိထားတော့ဘုရားပါ မိသားဆွေမျိုးဗုဒ္ဓဘာသာအတိုင်းဝင်နေတာလေတောရောမြို့ပါခဏဝဝအမြဲဝဝဒုသာသနာတော်ကကိုယ်တပါ139ပါးဒီလိုက်ရှိတက်ပြလာတာနားလဲဒီနောက်ပြောကြရတယ်အများကြီးနောက်မှပြောမယ်အခုတော့ဓမ္မနုလောက်ချက်လက်ဆောင်ပဲရှိသေးတယ်ဟုတ်ပါလားအေးအဲ့ဒါသရဏဂုံသုံးပါးပါလဲအဲတချောင်းကျွဲ တစ်ဖက်ကကိုရင်တို့ရဲ့အမဲရဏဂုံသုံးပါးဟာကိုရင်ရဲ့အသက်ပါဗျာကိုရင်တို့ရဲ့အသက်ဟာရဏဂုံသုံးပါးပါဗျာအေးနောက်တစ်ခုဘုရားခုနဝါအတွဲမယ်ကိုရင်လည်းတရဏဂုံသုံးပါးနဲ့ဥပ္ပေတယဟန်ဆိုရင်လည်းတရဏဂုံသုံးပါးနဲ့ပြုပေးရအဲဒီတရဏဂုံသုံးပြီးတဲ့ဒီတိုင်းနဲ့တည်းယဟန်ဖြစ်ပါယဟန်ဒီလားဘယ်နှပါးပြောကြပြီ 229ပါးဒုံလမဖြစ်ဖြစ်ဘယ်ပြီပဲဖြစ်ဖြစ်တောကဥစ္စမဲ့ဖြစ်ဖြစ်မြို့ကဥစ္စမဲ့ဖြစ်ဖြစ်တို့ဒီကြောင့်ကဥဒိလာသာရလည်း229ပါးရှင်သာတိဗုဒ္ဓရာလည်းဒီပဲပဲလုံနာမလုံနာသူ့ရှင်းတယ်သီလကတော့အလုံးစုံတူအဲရှင်သာတိဗုဒ္ဓရာကြီးကကိုယ်ဝိပ္ပယဟံခံပြီးသင်္ကေမောပ္ပယရတယ်ဥဒိလာကြီးရတယ်လေကိုယ်ဝိပ္ပယ အဲဆရာကလက်ခံရတာပဲတသန္နာတော့လက်ခံတယ်ဒါအောက်ချမ်းသာကြောင်းပေါ့လားအကွေပဲအောက်ချမ်းသာကြောင်းဟောတခြားကြောင်းကကိုယ်နေမြို့ကကိုယ်သူဆွတ်တွေ့တာကြည့်နော်ဒါလက်ခံတယ်ဘုဒ္ဓီလာတို့ရဟန်းခံမိတယ်ကိုတော့ပဲကြောင်းရဟန်းဒါကြည့်တော့အောင်ချမ်းသာပြီအာဒါလာနာတို့လေသူတို့ပဲပြိလိုက်သဘောပေါက်ပလားအေးအဲ့ဒါလေးအထူးသတိထားဗျာဒါကြောင့် ဦးဇင်းလည်းအဲ့ဒီတိုင်းလိုလုံးမဆုံးနေတဲ့တိုင်နဲ့တရားနဲ့သက်သာပါတိကပြီးသွားတယ်အဲ့တော့သရဏဂုံသုံးပါးဟာပါလေ။ဘာရတဲ့ပါဗျာ။ဒါလေးတခုတော့တော်တယ်တော်တာကိုလည်းတော်တယ်လို့ပြောရမှာ။အဲ့တော့တော်တယ်ဆိုရင်ခဏလေးဒီကမဆုံးဘူး။ဒါမဆုံးဘူးဆိုရင်တခါရဲ့နောက်ကဆုံးရင်ဝန်ကြီးဖြစ်မဲ့။ဆိုရင်မဖြစ်မှာ။အဝန်ကြီးဖြစ်မဲ့ဟုတ် ဘာလို့လဲဆိုတော့ခင်ဗျားတို့စသည်ကြည့်ဘူးတယ်ပေါ့လားကျေကပြတ်ကြပြီးသွားရင်တကူတစ်ပါးသွားကြစားကြပါဆိုပြန်လာရင်နှစ်ပါးသွားပြောတယ်ဟုတ်ရလားဒါပေမဲ့ဇာတိတို့ရဲ့ထုံးစံကနောက်ပိုင်းစကရအနဲ့ဝင်မလာဘူးဟင်ယရနာကုလပါစုပိုင်းခါတိရာဇီယပြည်ရှင်ချေမိန်မင်းရမိန်တော်မူလို့ဒီမောသဘုန်းကြီးတွေအဲအဲ့ဒါ သဘောပေါက်လားအဲမဆိုးလို့ဆိုရင်ဘာဖြစ်ကုန်မလဲဝန်ကြီးဖြစ်ကုန်လိမ့်မယ်ပိဋကကမင်းသားမင်းသမီးနှစ်ပါးပါပြောတာဟိုဟာတွေကဝန်ကြီးတွေကရာကန့်လန်ကန့်လန်နဲ့လှုပ်နေတာအဲဒီစက်တဲ့ကဝန်ကြီးပြောတာနော်ရှင်းမလားအဲ့တော့သရဏဂုံသုံးပါးဟာယဟန်တို့ရဲ့အသက် ဘုရားတို့ရဲ့အသက်ဟာသန္တမကောင်းပါပါဗျာဒီနောက်ဘုရားခုနဝါရောက်တော့မှရာဟုလာတွေကိုရင်ဝတ်တော်ရှင်သားတို့အမျိုးဥပဒေကပြည့်ပြလိုက်ပြီသာသနာ9000အတွင်းကိုရင်ကိုတရဏဂုံသုံးပါးနဲ့ပြုပြီးကြရာထဘုံနာကြီးဟာခဏိနိသရှင်သားတို့အရင်ဥပဒေကပြည့်ပြလိုက်ပြီသာသနာ9000တွင်ဥချင်းကိုမြတ်တိသတ္တုဒ္ဒကာမဝါစာနဲ့ရာခံမိကြလို့ခုနဝါမြောက်မှာလိုက်ွယ်တယ်ဗျာ အဲ့တော့ဆွဆွချုံလိုက်ပဲအရဏဂုံ၃ပါးကြီးခြေယူထားတာကြီးအကုန်လုံးဟမ်ယူထားတဲ့ခြေယူသေးတဲ့ပါကုန်ပါပြီဦးဇင်းတို့ရဲ့အသက်ဓမ္မဂုံသုံးပါးသည်ဦးဇင်းပြပါကြပါဗျာပြီးတော့ဝိနည်းရပါဗျာပြီးတော့ဒီနာဒီနာကြပါ ဘုဘုဘုဘုဗုဒ္ဓဘာသာတို့ရဲ့အသက်ပါဗျာ။ကိုင်တံမိုးမကြည့်ဘူးလား။ကြည့်ရတယ်ဗျာ။အကြည့်တာ။တံမိုးကြည့်ရတယ်ဗျာ။အရင်မရှိကြားမရှိမလုပ်ပါနဲ့ဗျာ။ဂါရီလုံးလမ်းကြုံလို့တော့ရေဝင်မတောင်ရအောင်မလုပ်ပါနဲ့ဗျာ။တံမိုးလေးထည့်ပါဦး။တံမိုးမကြည့်ဘူးလား။တံမိုးကြည့်ရတယ်ဗျာ။အကျိုးမများဘူးလား။အကျိုးများပါတယ်ဗျာ။အေးအဲ့ဒါကြောင့်အကျိုးများဆိုတော့ငုံသုံးပါးကိုတောက်ပြရအောင်ဆိုဘုရားကလည်း ဓမ္မသနာတိသာမိသာဂံ ဘယ်နှပါးရှိသေးလို့ဘယ်နှခါဆိုခေါင်းကဆတ်ဆုံးလို့သူကပါဠိရပါကိုယ်ဝယ်ရတဲ့ထဲဟုတ်တယ်ဟမ်ဘုရားဘုရားဘုရားခဏပါဗျာအေးအဲ့တော့ပဇာခဆိုရင်လည်းတရဏဂုံမတည်ဘူးနော်မှန်ပါဗျာအေးဘုန်းကြီးကသင်္ကန်းကြီးဝတ်ထားပြီးမိမနဲ့တွေ့ကုန်တယ်ခင်ဗျားတို့ကျေနပ်မလားပြောကျေနပ်ပါဗျာဩဒါကြတော့မကျေနပ်ဘူး ကိုကြတော့ဗျာရိယသံဃာဘုရားတရဏဓမ္မတရဏသံဃာတရဏမိသမိပြီးတော့အိမ်တော်တက်ရှိတော်သူရသတိတရဏမိသမိဘုရောတရဏမိသမိဘုံနေတော်တရဏမိသမိဟဲဘုဘကြီးတရဏမိသမိစသည်ဖြင့်ဟာသူရသတိဘုရောဘုံနေတော်ယကန်းနေတော်ရွှေရင်ကျော်ရွှေဘောတွင်သမိညာပါရဲ့ချက်ချီတောင်းပေါင်းမှု အိမ်တွင်မင်းမာဂိတိရေငါမသူရှင်ကြီးတွင်39မိနစ်39မိနစ်ဘုဗာမဏီနောင်ဘုဗာမဝနာအမိကျနံကရိုင်းအံကုတ်နောက်မရောရှိမရောတောင်မရောမြောင်မရောထက်မရောဝီစီမရောသို့ဗုဒ္ဓဘာသာကြီးကိုယ်ဝေရဘွဲ့ကိုပေါက်နေတာပဲတိုက်ကြီးနာကိုယ်ဝေရတဲ့မများဘူးလားနာဦးကြီးဆွဲရတယ်နဲ့မဆွဲတယ်ဘယ်ဟာများဆွဲရတာများပါလေမပါမလို့လား ဟာမနာမရအေးအဲ့ဒါမှသာနာအောင်ကြီးချွဲလို့လက်ကိုကိုယ်ဝယ်ရအဖြစ်နဲ့ကအဲ့ဒီပုဂ္ဂိုလ်ကဘုရားဘာသာအသက်တော်တရဏဂုံပြတ်သွားရင်ဘုရားဘာသာပြတ်တာလူသက်သာရှင်းတယ်အဲ့တော့အသက်တော်တယ်မပါတဲ့ဗျာအဲ့တော့တိုက်ကြီးမှာမပါမတယ်အများကြီးရှိတယ်အစီမဆိုင်ဟုတ်လားဘုရားကျတော့ပန်းမမှန်ဘူးတခါတည်းတခါလဲအဲတလား90တခါလဲပန်းလေးတစ်ပင်နဲ့ကျွတ်ချောင်း ဒီတော့ဘက်ကလဲဟုတ်လားအဲသူ့အိမ်ကဟိုဘာကြီးကျတော့တလနှလုံးအုံးကြီးရရဲတယ်သူ့လဲငင်ကိုဗျလဲငင်ဆိုတော့တေးမင်မှာပေါ့ဟုတ်လားအဲ့ဒါပဲဒုဗုဒ္ဓဘာသာကြီးဘာသာရေးလင်းငယ်နေတာတရားတရားသံဃာရမတပတခြားဘုဝေယရှာရဲ့မှတ်တာမိမ့်မပြက်မိမ့်မပေါ်ပါရဲ့ဗျ အေးအဲ့ဒါတွေပဲဘာတွေမှမသိဘူးတို့လူတွေကပြောတော့ဗုဒ္ဓဓမ္မသာသနာကိစ္စပြီးဗျာဒိယသံဃာကိုယ်ပိုင်ဗျာဒိယသံဃာဒါပဲအခြားသောတတ္တဝါတွေကိုမေတ္တာဖို့ကုသိုလ်ပြီးမျှဝေလိုက်ဒါပဲသဘောပါပလားသဘောပါပါဗျာနင်ကံပေါက်မနေနဲ့နော်သဘောပါပလားသဘောပါပါဗျာဒီသဘောပါရင်အဲ့ဒါခုချိန်ကသာဗျာဝဲပြီးရင်ဟဲ့လားဘုန်းကြီးကိုဆုံးမကတ်ချင်လေအဲ့ဒီနိုင်ရည်နဲ့နာအုံးနေရည်ကို ကိုသဘောတည်းထက်ကိုရည်သေးစွာပြောပါမမျောရင်ညာတွင်းချင်းအိမ်လက်ခံလေအဲ့ဒါတွေအားလုံးမျောပြီးတော့မှဟုတ်လားလောက်ပြာချင်းထူးဆရာတော့လာလို့လဲပါလို့ပြောခဲ့အောင်မသာစုံမှကိုရင်ဦးချင်းကြတော့သံဃာတော်အနေအချင်းလေးလူရိုသေလေးစားကောင်းမှမလို့ဘုသစ်ပေရှစ်ခိုးဒီနတ်ကျင်ရှစ်ခိုးငါဖေဆုပ်အောင်ရိုက်ချင်ဒေါ်လာဈေးကြီးနေတော့ ဗလာတိကြသွားရက်ကိုရက်ဦးအဲ့ဒါတော့ဒုဗုဒ္ဓဘာသာကြီးညံ့ဖြင်းတာရှင်ကြီးရှင်ကောင်းတို့တော့ပပပပူဇော်ပါ၏ကာသာပါ၏မလိမ္မာတဲ့မိုင်မယ်လေးခွင်လွန်တော်မူပါ။ဟောမလိမ္မာတဲ့အမိုင်မဲသူတို့ကြည့်တယ်သေကနီးပြီ။ဘယ်ချိန်လိမ္မာဦးမှာ။အဲဒါကြောင့်မငယ်ရလူတွေကထောက်ဆပြရရင်သူတို့ကလက်ခံတယ်။သေကနီးမိမ့်မယုတ်ကြီးတွေကပို့ဆိုးတယ်။ အေးအဲ့ဒါတွေပဲကြအဲ့တော့ရှိရင်ရှိပဲမရှိရင်မရှိဘူးတို့ဗျာကုသိုလ်ပြုအမြဝမေတ္တာပို့လိုက်ဒါအကောင်းဆုံးပဲမှန်ရလားမှန်ပါဗျာအဲဘုန်းကြီးကပေါ့အဲ့ဒါနာဦးကြီးတွေကုန်တယ်လားဟုတ်လားအေးဟိုကြတော့မှယောဂီတွေခွက်ကြည့်လိုက်ပြုမှ80လောက်ရှိတဲ့ယောဂီတွေဘုန်းကြီးအဲ့ဒါကုသိုလ်တွေအခမဲ့ဆိုပြီးတော့နေ့စဉ်နေ့စဉ်ဒလားမှာရပောင်း90ဝါလဲသုံးလား29နှစ်ရှိပြီအခမဲ့ပြုစုတယ် ပိဋ္ဌမအုံကြီးတို့ပြီးတော့ဟိုဘာဘာဘာကျွဲခေါ်ပြီးတို့သင်္သမယောဂီကြီးကျွေးလိုက်မရလားမှန်ပါရဲ့ဗျာအေးအဲ့ဒါနဲ့တတိထားဗျာဒါကြောင့်တို့ဘုဝေယနဲ့ပတ်သက်ပြီးတော့လက်ရှိဆရာတော်ဘုရားကြီးကပြောတယ်နဂတော်ညာလည်းမြဘာကမမတွေမခေါ်သူဘုရားဘာသာဆိုတဲ့ပုဂ္ဂိုလ်ဘုန်းကြီးယဟန်ကပြောတော့ဘယုမဆက်ဘူး နာကတော့အစုပ်အပြတ်အယုတ်တမာမပြောတဲ့စကားကြတော့မယုတ်ဆိုင်ဟေးဘာနာကတော့ညာလည်းမြဘာကမမထွေမခေါ်မြောက်ပြညခိုင်စီသောကောင်းလုံးညောကျက်တာထိုင်ကအရဲ့ဆုံးသည်နရကုံမူရသေးတာပြောရင်နာကတော့စုပ်ပြဘာလို့စုပ်ပြအေး ဘဝကဌာနနဲ့လို့ဥစ္စာမရှိခြင်းရတဲ့ကိုယ်ဘဝကမရတည်နိုင်လို့နတ်ကိုအမိပြုပြီးမပြောသေးအောင်လေးနဲ့လိန်သာသုတ်ပြဒီတဲ့ရုပ်ပတ်တာကကိုယ်သေးဘာလို့ရုပ်ပတ်တာတော့အိမ်မှာလူကြီးငုတ်တို့ရှိတဲ့နတ်နဲ့မင်္ဂလာဆောင်တဲ့လေအင်္ဂလိပ်လိုပြောရင် small square ဗမာလိုပြောရင် အဲ့ဒါနဂရောအစုပ်အပြအယုတ်ဓမ္မမှာသဘာကြတော့နားထောင်ရတယ်တလားတလုံးအုံးလေးကို အမလေးကြွက်ကြီးလေးမှတန်းနေမှဘုန်းကြီးကြတော့ဘယ်မလဲအုံးလေးမတာမသူ့လင်ငယ်ကြတော့ပေးတယ်ဒီဘုန်းကြီးကြတော့ဘာမှမပေးဘူးအဲ့ဒါတော့ဒီယုတ်မှာကြတာနားလဲနားရှင်းမလားနားအောင်ပြောနေတာကိုချွေကိုမျိုးတွေနာမကျင်မှာ သာသမီခဏခဏမိုက်မှောင်မှောင်ဟဲ့မှတ်မှတ်အောင်လို့ကိုဘုန်းကြီးကလည်းခက်ဆက်ဆက်ကလေးရိုက်ချစ်မုန်းလို့တော့မဟုတ်ပါဘူးချစ်လို့ပါမှန်ရလားမှန်ပါဗျာမုန်းလို့ပြောတာလားချစ်လို့ပြောတာချစ်လို့ပြောတာဗျာဒါဖြစ်မုန်းလို့လားဟမ်မေးကြည့်ပါမုန်းလို့ဟုတ်ဘူးမုန်းလို့ဟုတ်ဘူးအထူးချစ်လို့ပါဘာသာကြီးလိုက်မလွဲကြပြီလေဗျာဘိုင်းသွားပြီ ကိုဝဲကြဘူဘူအောင်ရဲ့ခေါင်ထက်ခေါင်တင်သာသူရတတိဆောင်ထားလို့ဘုတော်ဘွားဆုံးပါဒါလည်းဒီဆရာတော်ကြီးကဘိုးအောင်ဘုမဲမှာဖတ်ရပါအောင်သူကသူထွက်ပြီးရက်သွားပေါ့မတ်တပ်သွားပေါ့ဒါကလည်းပါကိုနဲ့ပါဆိုင်လို့ဘာကိုနဲ့ဆိုင်တာခင်ဗျားတို့ကိုယ့်ရက်ကွက်ကဘုန်းကြီးရွာကဘုန်းကြီးမြို့က တာရင်နာရီကြည်ကြည်တဲတဲအေးအေးပူပူနီးနီးဝဲဝဲပြတ်ထားချီးထားပြီးတော့သရဏဂုံတိလာပေးကြဒီဇက်ဒီချက်တရားတွေကိုကိုရင်တွေဝတ်ဒီလားရှင်တွေကိုရဟန်းတွေခံပေးကြမှန်ရလားမှန်ပါရဲ့ဗျာဒီကလို့ဆိုရင်ပညာဌာနာဒီကိုရဆရာကျောင်းသား200လောက်ပြန်မှခံပြီးစပေးပြီးသင်ပေးနေကြတယ်ဒီကတည်းကလည်းအဲ့ဒါတစ်ခုလုပ်ပေးလုပ်ပေးပါဦးဘိုးဘိုးအောင်ပါ လုပ်ပေးပါဦးခင်ဗျာခင်ဗျားကမလုပ်ပေးပါဘူးမေးအိမ်ကမိမကြီးမေးကြည့်ရောအိမ်ကမိမကြီးကလုပ်ပေးရင်လုပ်ပေးတယ်မှာမမလို့ပဲလေအဲ့ဒါပဲတကယ်တမ်းကျတော့တာရင်တာရင်မိုးရွာရွာနေဘူးဥသေးလာတော့ခင်ဗျားတို့သူကပြီးတိုက်ကြီးရဆရာတော်တန်ခါတော်လေဒိုင်လာမီကရဏဂုပေးရေသက်ချတရားဟောကိုရင်နေဝုဥသေးနေဝုပေးတကယ်တမ်းကျတော့ကိုရွာကဘုန်းကြီးဓာတ်ပုံနဲ့ဘုရားရှင်ပေါ်ပြတာကဘယ်နဲ့အိမ်ရှိလဲပြောစမ်းမသာဆုံးပါ မသာစုပ်ပြောတာလဲသေးတယ်မသာဖဲမသာတော့အကောင်းမုံပဲ့နေတယ်မသာဟုတ်မလားအဲ့ဒါလောက်ဒီတို့လူတွေဘုရားဘာသာမှာအမြင်မောက်နေကြတယ်အေးအဲ့ဒါဘိုးဘအောင်ဘုံမဲ့လောင်ကိုပါပြောတွေ့ရတဲ့ခိုင်းစီတိုင်းရဲ့ဒီမအောင်နဲ့မခေါင်ဆိုတော့အကောင်မရောက်ပါတွေ့တဲ့ကောင်ငါးတဲ့ကောင်တော့သုံးအများစုကလည်းကြောက်ချိပါတယ်ဒီငါအောင်နဲ့ငါခေါင်ဆိုတဲ့အကောင်မရောက်ပါတဲ့သကုသေသိမင်းမင်းနဲ့ ဥရတောင်းမလေးတွေနတ်မလေးတွေကကာမဂုဏ်ပျော်ပြူးနေကြတယ်လို့တိုက်ပါကောင်းနေတော့အဲနောက်သူရသတိအဆောင်သားလို့ဒီသူရသတိဆိုတာဗိဓကသုံးပုံထဲမှာအဲ့ဒီသူရသတိစကလုံးကိုတွေ့အောင်ရှာနန်းတယ်ကြိုက်တာပြောပြလိုက်တာစိတ်ခေါ်တယ် အေးကိုဘာသာစကားစာပေမှမရှိရာသုဒ္ဓတိကိုအခုကအာဘိက္ခသုံးပုံဆောင်ပဲတော့ကြီးနဲ့ပါညာနဲ့ရှောက်လို့ဒါလည်းလူရဲ့မျက်စိနဲ့လမ်းပါသူဟိန္ဒူဘာသာခလာတာအဲသူ့ရဲ့သမိုင်းကသူ့ဖေကဗြမာတဲ့သူ့ကြတော့နတ်သမီးကိုပိုင်ညာအုံနောက်နဲ့စဉ်းစားကြအဖေဗြမာဆိုရင်အမျိုးသိရင်သူလည်းဗြမာပဲဖေကအဟုတ်ရအဖေကြဗြမာသူ့ကြတော့နတ်သမီးတွေကအမျိုးမသိဘူးကလေးကဝ ပြီးတော့ရှိသေးတယ်အဲ့ဒီသုရသတိကလက်ချမင်းဆိုတာလည်းသူပဲသုရသတိဆိုတာပါရဝတိဆိုတာလည်းသူပဲတယောက်တည်းနဲ့နာမသုံးမျိုးခံပြီးတော့ဗရဟမဏဝိရှင်ုရှိပါအဲ့ဒီနတ်ကြီးသုံးယောက်နဲ့အလဲအလဲတညတယောက်တညတယောက်ကာမဂုဏ်ခံစားနေတယ်ဘာရဲ့ဗျ။ကိုက်ကိုမပြောလို့ဘူးဘုရောအောင်သားစကားနဲ့ပြောရင်တို့ဘုရားဘာသာနိုင်ငံကဖာကောင်းနဲ့ဖာပဲမအိမ်မတင်တာလေ တကယ်ကိုကိုပဲကိုတကယ်ထောက်ကိုပြုတယ်ကိုရတာကိုရကိုကကိုမျိုးကတင်ကိုပဲကိုမိကတင်ကိုပဲဆံပါဒါတဲ့ကျေးဇူးရှိတာရှိအောင်မလားရှိပါဘူးဗျာအခုတော့မရှိမထိုင်တာတော်ရောမျိုးပါဘုံနေရာကြီးတယ်ဘိုးဘအောင်ဘုံမင်္ဂသုလသတိဒီနေရာကြီးတယ်ဘိုးဘအောင်ဘုံမင်္ဂသုလသတိဒီတဲ့ဘိုးတော်လိန်နေရာရှိသေးတယ်ဘိုးတော်သံဘိုးတော်ကြောက်ဘိုးတော်အုတ်ခဲဘိုးတော်သစ်ဘိုးတော်ဝချမ်းဟဲ့နောက်ကြဘိုးတော်နောက်ချီးဆိုတာလာတယ် ဟုတ်ကဟုတ်ကလူထုရဲ့မျက်ခုံးမွေးပေါ်မှာလိမ်စားနေတဲ့ပုဂ္ဂိုလ်အဲ့ဒီဘိုးတော်အဆုတ်ထားရရှိနေလို့ဒုက္ခရတရားနာယရဏသုံးပါပြက်တယ်ဘုရားတွေတန်ကြီးရတဲ့ဖန်ရပုံတွေဖန်ပေးကြရမိတွေပေးနေကြပြည့်ရောမဟဲလားမှန်ပါဗျာအေးအဲ့ဒါအစစ်စည်းတဲ့ဘုရားတွေမြင်ရတဲ့ဘုရားတွေလောက်ကုန်ပြီအဲ့တော့နောက်ဆုံးအဲ့ဒီရှင်မြင်ဆိုတာကဘုန်းကြီးတို့အယုံမို့ အခုဖြစ်နေတာကမန္တလေးအဝင်စပလိတ်ဝေရရဆိုတာကြားဘူးလားရောက်ဘူးလားဟုတ်ပြီမင်းဘူးငကဝတ်တောင်မှာဝေရရဆိုတာကြားဘူးလားရောက်ဘူးလားပသိန်သားတော်ရမွေပြားဆိုတာရောတနည်းအားတို့ဘကုမှလည်းမဲတော်မွေဆိုတာတွေ့ခဲ့တယ်အဲ့တော့အဲ့ဒီတရိစ္ဆာန်ဖြစ်တဲ့မွေကိုဘိတ်ရွေးပြီးတော့ဘုရားပေါ်သင်ထားကြမွေဒီလူလားတရိစ္ဆာန် အဲဟောဒီဒုဗရားရဲ့ခေါင်းပေါ်မှာတရိစ္ဆာန်တစ်ကောင်ကောင်တက်နေရင်ဒုဗိဒ္ဓဘယ်လိုလုပ်ဖယ်ရှားပြီးအဘာမှမလုပ်ဘူးသဘောကောင်းတာမင်းအိမ်ကအဲ့ဒီယောက်ျားတစ်ယောက်တည်းနဲ့ဘာမှမလုပ်ဘူးအာကြိုင်လုပ်ချင်အဲ့ဒီဘုရားပေါ်တရိစ္ဆာန်ကောင်ကောင်တက်နေရင်ဒုဗိဒ္ဓဘယ်လိုလုပ်မလဲဖယ်ရှားပြီးရမှာအခုတော့တရိစ္ဆာန်ဖြစ်တဲ့ငွေကိုဘိန်းပြီးပြီးတော့ဘုရားပေါ်သင်ထားတာဗျာ ဘာဩဝါဒသတိရတယ်လည်းဘာမှပြောဘူးဘုရားတဲ့ကြီးတဲ့ဘုရားလူကြီးရတယ်ဘာမှပြောဘူးအဲဘုရားတိတ်တိတ်နဲ့မလှုပ်နဲ့လူထုကဒလုံအောင်အောင်လုံးမှပိုက်ဆံရမှာသူပိုက်ဆံမျက်နှာငွေ့မျက်နှာပဲပြီးတော့ဘုရားမျက်နှာမထောက်ဘူးတကယ်လို့သာဘုရားမျက်နှာထောက်ရင်ဒီငွေကရှိရရင်ဘယ်ပေါ်ယူချဘုရားတော်သေးပါရင်ကောခိုင်းပြန်ဘလောက်ရှင်းတာကြာကောင်းလဲ အဓိပတိဘိဟာတရိစ္ဆာမွေရဲ့ချီးကိုသိပေါက်ကဖြစ်နေတာဘာမှမလုပ်ဘူးလေဒီနာအပေါက်ဘာသာအကြီးကဖြင့်တက်တက်ကြွန်းဘယ်နဲ့ဘာသာကြီးကြတော့ဘာမှမလုပ်ဘူးလို့ကဲအဲ့ဒါရခုနရောက်ဘူးလားရောက်ဘူးတယ်ဆိုတာဘာမှဝင်ပြောဟင်းအဓိပတိဘိဟာပေါ်တရိစ္ဆာမွေကြီးတင်တာမသိမှဘူးလို့ဘယ်တယောက်မှဝင်မပြောတာဝန်မဲ့နေတာအဲ့ဒါကြောင့်လောက်ချင်ရတဲ့လောက်ကုန်တာ ဘောပါမလားဘောပါပါလားဗျာအေးအဲ့ဒါပြောရမှာဟမ်အဓိပတိဘုရားပေါ်ရှင်တို့ငွေကြီးတင်ထားတာမတော်ပါဘူးပြောဒါလို့သာရှောက်ပြီးလက်ခံဖြစ်လာနိုင်မဲ့ဟာလေးပြောပါနော်တို့လူတွေကကြားပြီးဟိုးရှိတဲ့ကသာအထမေတိုင်းဟိတဘာသညာတိုင်းမှာပေါ့လေဟိုဈေးရောက်ကောင်းအောင်သူမျက်လုံးပြူရည်နဲ့ဆွဲချင်တာပါရုပ်ဈေးကွက်ဟာလူလန်းတွေလူစင်စစ်ကကိုယ်သွားအားကိုအာမကုန်ဈေးကွက်အားကို တရိษံအကုကောင်းပြီအခုခေတ်ကျတော့ပုံမြောင်းပါဘာယုတ်ကလေးတွေကြောင်ဟာလူလားတရိษံသိတာပါဟောလူစင်ရစ်ကကိုဆွမ်းအားတဲ့ကြောင်ကိုအကုနေကြတယ်တဏှာသွားကြည့်ဟောသူလိုအကောင်ကြီးတွေရှိသဘောပါသဘောပါ ဒါကြောင့်တော့လူတွေဟာဒီလိုကောင်းဆိုတာသိအပြပါတော့ဟာရှင်းသူကြီးဟဲ့ရှင်းတော့မြောက်ပြအောင်ပြောဟဲ့တိုက်ကြီးဟဲ့ငါတော့ပြောကျင်တော့ဘူးဟဲ့ဒါဒီမှာဒါနဲ့ဒီမှာဒီနှာမောင်းနဲ့ရေပက်ပြလာနှာမောင်းနဲ့ရေနှာမောင်းနဲ့စားပြဒါမြောက်တယ်ဟာသူကြီးဟဲ့ နော်မဆိုးဘူးတကြီးကတော့ဟာတာပဲအားကောင်းလဲရှင်းပါဗျာအဲတော့မင်းတို့အခုကကလေးတွေခေါင်းကြတဲ့အုတ်ထုံးနဲ့လွယ်ချတဲ့အဲ့ရဘာရုပ်မြောက်ရုပ်တွေမြန်မာနိုင်ငံမင်းတို့တရိษံကိုကိုးကွယ်နေတာလားပြောဘယ်လိုဖြစ်ရှင်းရခုနကကြီးဘုရားပေါ်မှာလည်းမွေးနေတယ်ဘယ်ကန်းကြီးလားဟမ် အေးပြီးတော့လည်းပဲပြိဋ္ဌာကြီးဟဲ့ပြီးတော့လည်းပဲကြောင်ရုပ်တွေနဲ့ဟမ်ပြီးတော့မြတ်ပြုဒီကွက်ရုပ်တွေနဲ့မင်းတို့မြန်မာနိုင်ငံတိရစ္ဆာန်ကိုယ်ဝတ်တာလားဆိုဘယ်လိုပြောချင်တဘောပပလားနေရတကတိရစ္ဆာန်တွေကြီးလုံနေကြတယ်တော့ကြအကုန်လုံးတရိษံတွေဖြစ်ကုန်မေးရှင်းမလားမှန်ပါဒါကြောင့်ကိုတသက်တာကိုတသက်တာ ကိုယ်ွယ်ရာရာရာရားပြီဘုရားပြီမကြီးအဲတကယ်လို့ကဘုရားလက်ကြီးယူလာပြီးတော့မူယူရောင်းဝင်ပြီးမုံမှန်တင်တတ်တယ် ဒီသရဏဂုံသုံးပါးတော့ပြုရှင်ယူနေရတယ်အေးဒါကြောင့်မတော့ကိုယ်ဝဲကြဘိုးကိုအောင်ရခေါင်းထက်ဖောင်းတင်ကြသူရတတိဆောင်ထားလို့ကိုတော်ဘွားဆုံးသွားနှုတ်အာမရွတ်ထားကြည့်တော့ခိသာမိတိတရဏပြောအလုတ်အဟုတ်မညီပါမိစ္ဆာသာမောင်မလို့မြောက်ရှားကြဤမျိုးစုံနေ့ရွယ်ကုန် ဖြစ်ဆက်လို့တကယ်သုံးတဲ့အပေဘုံလားလေးဝက်လေးအဲ့တော့ဘုန်းကြီးမတိလားဆိုတဲ့ပုဂ္ဂိုလ်သူဣဇာကိုကိုယ်ွယ်ရှိကတဲ့တရားဓမ္မများမှားရနေရင်တခါတည်းကိုပြက်ပြက်သားသားပြောရမယ်ဒီဒါမျိုးမလုပ်တဲ့ဒါမကိုယ်ွယ်တဲ့သူကိုယ်ွယ်ထိုက်တဲ့ဘုရားတရားသံဃာမိဘဆရာသမားမှန်ရလားမှန်ပါဗျာဟုတ်ကဲ့ဗျာဆိုတိုက်ကြီးကဘယ်ဘုန်းကြီးကပြောဘူး ဘယ်ဖွားသီလတွေအရောပြောဘူးအဲ့ဒါတတိထာတောင်းမဲ့လွန်းအကြည့်နေအာငါတို့ကဒကာရမမာရကိုသိရသားနဲ့ရင်ငုံနေကြမာရကိုမားတယ်ပြောလိုက်တို့ကြောင့်မဝင်မထွက်မလူမတက်မပြီးကမှစိုးရွတ်ကြောက်ရွတ်အဲ့ဒါတထောင်းလားစိတ်ရောက်ပါလူလူမလူလူဒကာရမရဲ့ကိုယ်ဝယ်မှုဤစနစ်ဖြောင့်မှန်ဖို့ရည်ကြီးတယ် နောက်မွေဒီကမာကြီးတတကြီးသွားပြီးအပဲကိုယ်ကွယ်မှုတွေမှာတော့မှန်ရလားမှန်ပါဗျာအဲမပြောဘဲရင်ငုံနေတာချစ်လို့လားမုန်းလို့လားမုန်းလို့ပါအဲပြောတဲ့လူကချစ်လို့ပါဗျာအဲအဲတို့ကချစ်လို့လို့ပြောတယ်ယူတော့ကမချစ်လို့ကိုမပြောတာသူများကြွေးတာအောက်ကနေငုံစားလားကိုကအအိမ်တော်သားမွေးစီပွားရေးမရှိတဲ့ဘုန်းကြီးဒီနာရှင် အိမ်တော်သားဖို့ရှိပါရှိတာဘုရားရှင်မို့သပွဲပေါ်ကနေတာကိုလူတွေကျွေးတာစားပြီးပေးတာယူပြန်တာတထောင်းစားအပြက်ပြောတယ်ပြက်နဲ့ဟာဒီမှမသိဘူးတို့ဘုန်းကြီးမိလိုက်ကြရတယ်တာဝန်မဲ့လုံးအားကြည့်နေကြလိုက်နာလားမလိုက်နာလားနောက်သာပြောရဆိုရမှာကိုတာဟွန်းဒါပြန်မှန်လားပါအိမ်မှန်လားပါလူဒီဘယ်နှခါပြောမှုလို့ဒါကြောင့်ပြောတာကအမှန်လားပါစကားကြရင်အလိုလိုရင်လည်းနားနေမလားမလားပါမလားပါ ပြီးဟုတ်လည်းမဟုတ်အေးအဲ့ဒါအထုသတိတကယ်မှမှမှန်တာပဲဘယ်နဲ့မှမှမှန်လားပါကိုလည်းမလုပ်ဘဲနဲ့မှန်နေရှင်းမလားအဲပြီးတော့ဘာလို့ဘာသီလာထားပြီမလဲဟုတ်ဟုတ်လေအမှန်မျက်စိလည်းကြည့်ရဒီနေ့ဘာနေ့တော့ဘုရားဘာသာမှန်ရင်တလလေးတဲ့ ဥပုသ္တဝါမှာအခုဥပုံနဲ့မဲ့တယ်အိမ်ငတ်ကိုဖိုးတုတ်ကြတဲ့သတိရတယ်၅ပါးသေးလားဘာပဲဖြစ်ဖြစ်ကြောင်းတွင်ပဲဖြစ်တယ်မိမိတဏ္ဍမများစောင့်လို့စောင့်ရမှာဘယ်နှပါးသေးလား၅ပါးပါဗျာ၅ပါးသေးလားငါတွေးကနဲ့ပေးသားခြင်းနဲ့၆ပါးဖြစ်သွားဟုတ်ပါရဲ့ယတိလည်းကြီးอ่ะအဲ့ဒါဘယ်နှပါးသေးလား၅ပါးပါဗျာအဲမဆောက်တည်ရင်လည်းဆောက်တည်ရမယ်ဆောက်တည်ရင်လည်းဆောက်တည်ရမယ်ဒါပဲတစ်ချက်လို့အမိတ်တော့ ဥပုံနေ့မှာလေးရက်မပြင်းမရင်ဥပုသ်ဆောင်အဲ့တော့တို့ချားပါတာကြီးခင်ဗျားတို့လေဟိုမွတ်စလင်တွေဒီတလဥပုသ်ဆောင်မဟာမန်တော့မျိုးလုံးဒီပေါ်မှာသာအလုံးမှာသာအဲပြီးတော့ပြိဿရေဟောလေဒီသားမှာသာသူတို့ကြက်ကိုကားတိုက်သွားဒီတက်အသေးမကောင်းအကီးမလာလေဒီသူတို့ရဲ့ခေါင်းဆောင်ကြီးကလေဒီသားမှာသာရမယ်အဲ့လောက်ဒီလိုက်လာတာ သူပရိသတ်တွေဘုရားကတလ၄တရင်ဥပုသောက်ရမယ်ပြောတာဟိုန၅ပါးသီလတွေထတွန်းနေတွန်းယုံတွေကြက်တော်သေးတာပေါ့မဟောင်းရင်အေးအဲ့တော့ဘယ်နှမသူဘုံနဲ့မှန်ရင်တော့ပရိသတ်ကြောင်းတွဲမဲ့ဖြစ်စေခိတ္တခဏပဲဖြစ်စေရှင်ပါသီလသောတိကြသမ်းမှာဒါလည်းပဲပရိသတ်ရေပြောရတာတော့ခိတ္တခဏဆိုတာနည်းနည်းလေးညှာပြောနေတာအမှန်ကတော့ဘာပဲဖြစ်ဖြစ်၄ရက်တည်းလာပြီလား၈ရက်တည်းလာပြီကဥပုသ္တိတာ၆ကို၆ပြီရတယ် ဟုတ်မလားမှန်ပါဗျာဒါရခုတော့ဇီကုတ်နတ်ပြည်တင်မဲ့ဆောက်တည်ရင်လဲဆောက်ပြီးမဆောက်တည်ရင်လဲဆောက်ပြီးဒါငါအမိတ်ဟုတ်ပါလားဗလင်မော်နေတော့ကိုမိတ်ပေးနိုင်ပြီးတော့မှကို့မိတ်ပေးခြင်းလည်းပြီးပြီတော့သဘောပေါက်ပါလားလွတ်ပဲလေကလေးတိုင်းမော်တိုင်းပြီးရင်လည်းလည်းတော့မြင့်ရောက်သွားတော့ဟုတ်တယ်မလားအေးကိုက်ဆိုဗျာ သက်ရှိသတ္တဝါသက်ရှိသတ္တဝါသံသဗ္ဗသံသဗ္ဗသာဝရသိက္ခာထိမ္မာဤသာဝရသိက္ခာထိမ္မာဤကနတေယမလာသာဝရသာဝရသေတိရမသဆုံးတိကိုယ်ကြိုက်တဲ့မကျင်ယူဘယသိခလာမပွေးရသမတမိအောင်ကြိုးစားပါအဲ့ဒီကလုံးလုံးမှာသိုးတိနာရဲ့အကျိုးရလက်ခံစားလို့ရှိပါလိမ့်မယ်ဒါကြီးပြောရင်တော့အများကြီးသို့တော်လည်းပဲအခုလမ်းပေါက်သွားပြီ ကိန်းနေရလမ်းပေါက်ခောက်ခါအဲ့ဒါကိန်းနေရလမ်းပေါက်ခောက်ခါဒီခွေးယူလမ်းပေါက်ခောက်ကမဟုတ်ရကိန်းနေရလမ်းပေါက်ရင်ခောက်ခောက်ပဲကိုကခွေးယူမဟုတ်ဘူးခွေးယူတဲ့သားတွေကိန်းနေရတိုင်းရှိတယ်နောက်ခောက်ဒီကြမှာလို့အတ္တလေးကိုရှင်းပြမယ်တိုင်းဆိုသပေဥစ္စာသပေဥစ္စာမကူပါမကူပါအဝရသိခာဒိဋ္ဌာတိအဝရသိခာဒိဋ္ဌာတိ ဒေခဏတင်ရမှာလားသာဝရသာဝရဆိုတာသေတပံသက်ဆုံးကိုယ်ကမပေးတဲ့တတိဥဒ္ဒါကိုမိจิตသာတစ်ချောင်းအတချောင်းကသာမယူမိအောင်ဆိုတာပြောရရင်ဒုဗုဒ္ဓဘာသာတွေကိုတစ်ချိန်ကနိုင်ငံညာကကဘာခဥဒ္ဒါပေးခဲ့ကြတယ်မာရီကောလီဆိုတဲ့အင်္ဂလိပ်တရားသူ့ဗမာပြည်သူ့အုပ်စိုးတဲ့ကာလသူ့ရဲ့အုပ်ချုပ်မှုစနစ် 9နှစ်ရာဗမာပြည်ဆိုတဲ့စာအုပ်ကိုရေးထုတ်တယ်ဗမာပြည်ရဲ့ကိုကျင့်တရားခိုင်မာဖို့ရုပ်တည်သိရှိဖို့သွေးသည်ညီညွတ်ဖို့အေးဘယ်လိုလုပ်အဲမြူနစ်ပဲဆိုတဲ့စီမင်းသားအလုတ်သမားလမ်းမှာစိန်လက်တော့တွေ့ရင်အမိုက်မရှိအဲ့ဒီစိန်လက်ဆိုတာဝိုက်တယ်အမိုက်ရှင်စိန်လက်တော့ဖက်လက်ပြီးဒီစိန်လက်တော့ထားရယူဖို့လုံးဝရှိဘူး ကိုကျင့်တရားမြဲတာသီလကတမုတ်တာကိုဟာမဟုတ်ပဲဘသူဟာကိုမှယူကျင်တဲ့ခိုးကျင်တဲ့ဝတ်ကျင်တဲ့ရှိတယ်။မေကဓမိတ်ချက်နေတာမှာလို့တပိကျက်သုံးငါးချက်သာဝယ်သွားရော့ပါကြ။တပိရတော့မေးပေးတဲ့သာဟောကျက်သုံးငါးချက်သာပေးပါ။ဒါပေမဲ့ရောင်းတဲ့လူကလက်မလဲအောင်ရောင်းရတော့မှားပြီး30ကားချင်လို့ရတယ်။ကလေးပါသိမလဲသူကမေရော့ဟဲ့မမေအမေမာလိုက်တာငါးချက်။အဲ့ဒါနဲ့ငါးချက်သာကိုရတယ်။တပိ ခြေထွက်လက်ဆောင်လုပ်တာအာမဟုတ်ရပါဘူးမေရဲ့အမေပြောလို့ကျမကြက်တယ်ငါကြက်တာပေးပါဖြစ်အမေပေးတဲ့ပိုက်ဆံပဲပေးလိုက်တာသူစီရင်နဲ့နိုင်ထားလိုက်တာဟာဒါလို့ဆိုရင်တော့ရောင်းတယ်လို့မှားပြီပြည့်ရသားနဲ့သူများပြည့်ပြီးတော့ချောင်းရင်ဘဝတိုင်းဘဝတိုင်းစီးတဲ့ရေဆက်တဲ့ကလေးအိပ်ပေါက်နဲ့ဖားတော့ချင်းရနဲ့ရီးဦးတဲ့တယ်လို့စီးပွားရေးပြတ်တာသမီးကိုက်ကိုက်လာလာလာလာသူသမီးပါကာယကရှင်ဖြစ်တဲ့သမီးကိုတတ်တယ် ကျမမအားလို့ကျမသမီးလေးကျက်တော်ငါးကြတာဝတ်ခိုင်းကျမငါးကြသားဖို့ပဲပြေးလိုက်ရှင်တစ်ဆယ်သားချီပြေးလိုက်ကစီပိုက်ဘဝအဆက်ဆက်ရှေ့ကျွေးကိုကျမခွေးဖြစ်နွားဖြစ်တိရစ္ဆာန်ဖြစ်နေမဆက်ပြရခြင်းနဲ့ရှင်ငါးကြတာပြန်ရလိုက်တာယူသားကိုယူသားပါဗျာရှောက်မှတ်ရှောက်မှတ်ပါလေအေးဒါကတော့ရှင်မြတ်ကျက်တော်လေးငါးကြသားမှုပြန်ပေးတာထင်ပါရဲ့ပြစ္ဆုတ်ပါသာကပြောအခုဘုန်းကြီးရံကုန်ရောက်ပါ ဒီလိုပဲဘုန်းကြီးတို့အချိန်ရရတယ်လို့ရှင်းပြတော့အဲ့ဒါတဲ့မောင်လာမိုးတဲ့မိုက်ရလူတဲ့လက်ရွယ်30ဝန်းကျင်တော့အဲသူတို့ကဘာမှငွေ3သိန်းအပ်တာတော့အရေးကြီး3သိန်းလို့လို့သွားထုတ်ကိုကဘာစီရတယ်သူဘာအောင်တော့ထောက်တယ်မသိပါဘူးထောက်တဲ့သိန်းကြံ3သိန်းဆိုပြီးရေးထည့်ပြီးသူကမိန်းမသားပြီတော့ဟာခေါ်တာပဲပေါ့အိမ်လဲရတော့ဟာဒီမြတ်ပြည်ကြီးအချောင်းမလို့ခြင်းနဲ့မွဲတတ်သေး အဲ့ဒီလိုသူကတရားလေးတွေမှတ်တမ်းမှတ်တမ်းလေးတွေလောက်တာဟာမဖြစ်ဘူးဒီငွေလေးတစ်သိမ့်တယ်တို့ဖြစ်ရဖြစ်ရဘဝတဲ့အဲ့ဒီငွေပိုင်ရှင်ဒီသွားပြီးတော့ခွေးအဖြစ်နွားအဖြစ်ခြေအဖြစ်ကြွက်အဖြစ်နွားအဖြစ်နဲ့ကျွေးစားရလိမ့်မယ်ချက်ချင်းဖဲနောက်ဘူးအောင်မထိုင်ဘူးဒါကြတဲ့ရုံရသွားဒီမှာရှင်ဓမ္မငွေအတ္တရာသုံးဓမ္မထုတ်နှစ်သိမ့်ကြာမှာရှင်သုံးသိမ့်ကိုရေးလိုက်ပြန်ရေးပေးပါကိုင်းရငွေကြီးတစ်သိမ့်ပေါင်း မှန်ရလားမှန်ပါဗျာအေးအဲ့ဒါတည်းအဲ့တော့ရှင်းတော့ကတို့ညမာရီယာကိုချင်းကိုတံမိုးထားတာဒီနေ့ကြတော့သူများသခွေးပြောပက်လက်ရောနေဘာဖြစ်လို့လဲပြန်ကြည့်ပါလားခင်ဗျားတို့အခုကားတွေပါနေလာရေးလာတာထားသွားကြံရှိပစ္စည်းရှက်ပရယူပါတယ်ဗျာခင်ဗျားတို့ကားကိုမေ့တယ်ပစ္စည်းဘယ်တော့မှပြန်ရဘူးအင်းဒါတော့မှဗျာအဲ့ဒီမှာသစ္စာမဲ့လွတ်အကြည့်ကုန်ပြီနော် အေးအဲ့ဒါဒါကြောင့်တစ်ချိန်တို့အမေရိကန်စတဲ့တိုင်းကြီးပြည်ကြီးတွေရောက်ထင်ကြီးတာတော့မဟုတ်ဘူးတွေ့ရှိချက်ပဲနမူနာယူသင့်တာပြောပစ္စည်းချနေရတဲ့အဲ့ဒီပစ္စည်းမှာလိပ်စာပါရင်ငွေကုန်ကြေးကြတာတကူးတကအဲ့ဒီသူကပို့ပေးတယ်သိသိမသိသိတို့ရဲ့ယူသားတဲ့ခုံအဲဒီပစ္စည်းတခုတန်မိုးရှိကြခဲ့တယ်လိပ်စာမပါရင်ပစ္စည်းပြောင်းအနှံ့တဲ့နေရာမှာသွားထားတယ် အဲ့ဒါသွားကြည့်ကိုယ့်ပြည်ဓာတ်ချပြန်ရတယ်လားသူတို့စီမှာဒါနသီလဆိုတော့ကုသိုလ်သကလုံးမရှိပေမဲ့လို့ပေးကန့်ဆွံ့ကျဲမှုကိုကျင်တရားရှိကြပါလေပြိဿမှန်ရလားမှန်ပါဗျာအဲ့ဒါလေးတွေပြိဿတို့ကနိုင်ငံကြီးသားတွေထင်ကြီးရတော့အတူယူဖြစ်နာဖို့တော့တရိษံထံလာလည်းအတူယူရမှာမှန်ရလားမှန်ပါဗျာအေးအဲ့ဒါလေးတွေအခုကြတော့တို့လူတွေ တချိန်ကအကျင့်ကောင်းတော့အကျင့်ပြတ်တဲ့အခါကျတော့ခုနကသဘွေးသဘွေးကပက်လက်ရောကဘာတိုးတယ်ကဘာလက်ပြီးတယ်နေမြန်ကြီးနဲ့သွားလေသေးတခုရောက်အာလူတယောက်ကတခါလဲလက်ထုတ်ကြည့်ပြန်သွင်းလိုက်တယ်ဘယ်ရင်မွေးနတ်နေရလာတာပဲရစ်ရောက်ပြီမပြောမဲနဲ့ပဲရစ်ကရင်မွေးပေါ်တယ်နောက်တခါဆက်ပြန်လေသေးတခုရောက်လက်ထုတ်ပြန်သွင်းရင်းနာတော့နာတော့ဒါ sorry အာရိယရောက်ပြီမပြောမဲနဲ့ နောက်တစ်ခါဆက်ပြန်ရေရည်တစ်ခုရောက်လက်ထုတ်ပြန်ပြလိုက်တော့လက်ပါနာကြီးမပါတော့ဗမာပြည်ရောက်ပြီခိုင်းလားအဲ့ဒါလောက်အထိစီကအကျင့်တွေမပြတ်ကြပါနဲ့ကိုယ့်ရဲ့ဗမာပြည်ရဲ့တစ်ချိန်ကရှိခဲ့ပြီးတဲ့လမ်းကြောင်းကိုကျင့်နေတာကိုတန်ဖိုးထားကြပါရှင်းမလား ဥမပေဥစ္စာမပေဥစ္စာမခိုပါမခိုပါသဝရသိက္ခာထိမ္မာဤသဝရသိက္ခာထိမ္မာဤမမြတ်ခြင်းရာမမြတ်ခြင်းရာမခြင်းလာသဝရသိက္ခာထိမ္မာဤရာဥစ္စာလေးနဲ့သုံးပြီးတော့သဝရသိက္ခာသိလာဆိုင်ကောင်းတာသွားပြီးလင်းွားမရေွားလက်မှတ်ထိုးသဝရထိမ္မာထိုး ကိုင်းအပြိုတွေလည်းအကုန်လုံးဖသီလာဝတ်ကြတယ်သာဝရထိမ့်မဲ့ဖို့အဲ့ဒါကြောင့်တို့လူတွေတကြောင်းပဲဘာမှမစင်စားဘူးအဲ့တော့တရားနာစဉ်ထိမ့်ပါသည်ဟုတ်လားသူရှင်ကလည်းဒီရကပေးရတာပါလားအဲ့ဆိုမမြတ်ခြင်းရာမမြတ်ခြင်းရာမကြည်မာမကြည်မာ eduad dịna da daya daya dụkane odoro zgdiaibo chụ uju a ya jihụledi gaa ebese hụli ọga dharị ya jie yaboya လ၄ရက်ထဲပါပြိဿများများမဟုတ်ပါဘူးဒါဒီထောင်းဆောင်ပြောထောက်တာပြောရရင်ဘုန်းကြီးကဆုံးလာသွားမှာတော်ပြီအဲ့တော့အဲ့ဒါကိုဥပုပ်နေ့ရဲ့အချိန်ကကာလအထုတတိပြုပြီးတော့ဆော့ဆော့သိနေကြပါတို့တကားလိညာသာလိညာယောသာသာလိညာတကယ်သိလို့လားကြွက်ကန်းဆံဟုတ်ကြ ကြက်ကိုင်းရဆာဖို့တော့မမြင်သေးတော့ရောပုတ်ဆိုကြတယ်ကိုလည်းတကယ်သိလို့မဟုတ်ဘူးဒါမျိုးမှန်တော့သွားပြီအေးဒါကြောင့်နဲ့ဘုန်းကြီးတို့တရားဓမ္မများအထူးကိယူဆိုင်ပြီးတော့မှအဲ့ဒါယူသားပွားများအထုတ်ပြီးတော့နေပါအဲ့တော့အာအခုလိညာလက်ပြစကားလည်းမပြောကြဘူးအရေးကြီးပါတယ်။ဒါကြောင့်လို့ဘုန်းကြီးတို့သာသနာတော်ကဒုက္ခနဲ့ဆုံးမလာမယ်။နှုတ်စကားနဲ့ဆုံးမ အဲ့ဒီလှုပ်စကားကိုဒုဋ္ဌာထက်ကိုတန်မိုးရှိရမှန်ရလားမှန်ပါဗျာအေးပါဇက်ကဆိုလို့နဲ့သီလတီးမလားမတီးဘူးဗျာအလက်တွေကိုလိမ်ရာရှိရဲ့မလိမ်မနော်နင်တို့ဥရိုက်တာဘယ်လိုလုပ်ကိုရမှမမေ့ဘူးလိမ်ရာရှိရဲ့ညာရာရှိရဲ့အေးအဲ့ဒါပဲတတိယဒုဗုဒ္ဓဘာသာရဲ့ကိုချင်း သစ္စာတိလထိသိမ့်ခဲ့ကြ။ခဏိကျတော့ကလေးတွေကသာကြောင်းနေတယ်။ခဏတို့တိုက်ကြီးတော့မသိဘူး။ရံကုန်ကလေးတွေကဒီဇိုင်းကြီးကဟေး9နာရီထိုးတော့ဝမ်းလိန်กว่าတယ်10နာရီထိုးတော့ပြောင်းလိန်กว่าတယ်9နာရီထိုးတော့ပေါင်ချိန်กว่าတယ်။9နာရီထိုးတော့ဝမ်းလိန်ဆိုတာတရုတ်က10နာရီထိုးတော့9နာရီထိုးတော့အဲတရုတ်ကပေါ့ဗျာဟုတ်ပါလား အဲအခုတော့ဒုပရိသနော်အဲ့ဒါတွေပြစ်ကုန်မယ်အဲအဲ့ဒါအတုသတိရှိကြဒါကြောင့်စီပွားကြီးပွားဒီလိုအိမ်တော်ကြီးပညာကြီးနိုင်ငံရေးဘယ်ရေးကြောင့်မှမလိမ္မာနဲ့ယောသဖြောင့်ရှင်းစွာပြောတာဟာရှေ့နောက်အပြစ်ကင်းပြီးတော့အင်မတန်စိတ်ပေါ်ပါကြီးနေတဲ့အလုပ်ပါဟုတ်ပါလားအေးအေးအေးအဲ့တော့ပြောဦးမယ်ရှင်းတော့ကဤတွေကိုဝါချစိတ်သာပြီးတော့မှဟိုပုတ်ပြီးကက်တယ်လုပ်ပြီးရောက် ရောက်နေသောတပည့်ရှင်သာရဏလမ်းမရောက်သွားအဲ့တော့အမှုတန်းတွေကဝိုင်းဝန်းပြီးစီးတားကြဟဲ့ပါဒါပရိရှင်သားတော့ဒီကိစ္စတွေဒါကြီးပြမရောအောင်မင်းမသိဘူးလားဟာအဲ့လိုရောက်နေတော့လမ်းလုံးတော့အတဏ္ဍာလူဖြစ်လာတဲ့ရှင်တွေတော့အိမ်မှာအားသိပါလေပြည့်စားတယ်ပဲဘာလို့ခရီးတော်လာလဲဟောဒီလိုပါခင်ဗျာတဲ့ကျုပ်ပုဂ္ဂိုလ်ကဒီများနဲ့မတူဘူးဗျသိတိဒါနာပြေတာဟာတဲ့အဲ့ဒါကြောင့်ထူးလို့ဘာထူးတော့မှခင်ဗျားလို့ရှင်ပြောတာ ။ဘာရဲ့ရှိကြမှာပြောနိုင်မယ်။ဒါနဲ့ဘယ်ရှိခေါ်သွားရောလား။ဘုန်းကြီးကြီးရန်ရန်နဲ့နန်းတော်ကောင်ရောက်သွား။အဲမောင်မင်းများဘယ်လိုဖြစ်လာကြလဲ။ဒီဗုဒ္ဓသမားကသူ့ဘုဒ္ဓထူးတယ်ဆိုလို့ခေါ်လာရတာဗျာ။နေပြဖြစ်ဖြစ်ကြပါဘာ။အဲဗုဒ္ဓသမားမင်းဗုဒ္ဓကဘယ်လိုထူးလို့ထူးသလားမမေးနဲ့ထူးမှထူးဆမ်းမှဆမ်း။တိုင်းပြောသားမောင်ကဘာတွေထူးလဲ။ တဏ္ဍမျိုးကြီးပုတ်တဲ့ဝင်ကြည့်ရင်အထက်ကိုကြည့်ရင်နတ်ပြည်6တာမြင်ပါတယ်လေမင်းအောက်ကိုကြည့်ရင်ငရဲကြီး7တာမြင်ပါတယ်ပဲမင်းဒါပေမဲ့လို့မိစစ်ဖတ်စစ်တဲ့ပုဂ္ဂိုလ်များမှမြင်ပါလိမ့်မယ်အဲ့ဒါနဲ့ရှင်သာတော်အောက်သားသားအမှုသားကစပြီးတော့အဲ့ဒါဝင်ကြည့်သေးတယောက်ကဝင်ပြီးဖြည့်ကြည့်လိုက်တယ်ဘာမှမျက်နာမကြည့်ရတယ်လို့မြင်တယ်တက်ကြည့်တော့ဘာမြင်လို့ မျက်နှာမကြည့်ရသေးဘူးလေအဲ့ဒါပဲမြင်တယ်အောက်ကြည့်တော့ဘာမြင်လို့အင်္ဂလိပ်မသိရသေးတာပဲဖြစ်တယ်ဟုတ်မလားအေးအဲ့ဒါနဲ့ဘေးကတော့ဟေးဘာမြင်တော့ဆိုတော့ဟာဒါတော့လေးကိုမမြင်တာကိုမမြင်ဘူးပြောရင်တော့ငါအဲအမှန်ပြောရင်ငါအမေနဲ့ငါအဖေကလေးကချေဖြစ်နေမယ်အဲ့တော့အမေအဖေတော့ကလေးချေဖြစ်မကန်ဟာမြင်ပါလေဗျို့အဲ့ဒါနဲ့နောက်ပြောနောက်ပြောနောက်ပြော ပြေးတဲ့လူတိုင်းကလိမ့်တာပဲလိမ့်တော့မှတကားလည်းပဲနောက်ဆုံးကြတော့မှန်လားပါဘယင်သီးပရအလက်ချမ်းမာတော့ဒီဟာအေးဝင်စီတော်တီးဒီကွာချမ်းချမ်းပြုတ်ဒါမင်းရကြီးကဟမ်ဝင်စီတော်တီးဒီတော့ပုတ်တဲ့ဝင်စီတယ်အချက်ကြီးတော့လည်းဘာမှဟောက်ကြီးတော့လည်းဘာမှအဲ့တော့မှသူကပြောဩတနိုင်ခံလို့ရှင်းနိုင်ထိုးတာဘူးရှင်းနိုင်ထိုးတော့ဘာပါလဲ ဟုတ်လားတနိုင်ငံလုံးပါတယ်လို့ဩ၈နာရီထိုးပဲဘောလို့ဆိုတယ်ဟုတ်လားအဲ့ဒါနဲ့ဟိုပြင်မကလူတွေကငါတို့ကတော့အောက်တန်းမှုဓာတ်တွေလို့ထားပါရွှေနာကြော့ဘယင်တီဗီကဘယ်လိုများအမိန်တော်ကြားမလဲဆိုမှန်လားပါမေရောဘာပြောမြေမော်တော်လေးဖယောဟောဟုတ်ပါလေ ငါကမမြင်တာကိုမမြင်ဘူးလို့ပြောသူတို့ကတဏ္ဍာရီလို့၈နာရီဆိုတာငါက9နာရီပြောရင်မှားတော့မှာပဲဟုတ်မလားငါမေးပြီကလေးကကြင်ပြည့်တော့မှဆိုမြင်ပါတယ်ကွာကလေးတို့ဒီပုံပြင်လေးကတော့ဒါပါပဲကွယ်မှန်ရလားအေးအဲ့ဒါကြောင့်သဘောပေါက်တယ်အဲ့ဒါနိုင်လေးပါလိတက်ခဲလေးပါလိပြည့်ရသမ္မာလေးပါလိပြည့်ရတော့မို့ရှင်းတာကြီးကမရှိသေးတော့တူးရမိတာလည်းပြည့် ောတခုတည်းမေးတာနဲ့ပြီးရောမမောတော့ဘူးဒါပြောတာဟုတ်လားအဲ့တော့မူရည်ရှိပါလိဘယ်ကိစ္စမှမတော့ကြနဲ့ဗမာပြည်မှာကနေ့လှိုင်ဘောလဲနေကြတယ်မှန်ရလားအေးအဲ့ဒါလေးတွေလည်းသူယူဆိုင်ကြတော့နေလွယ်ညသာနေလွယ်ညသာသောတာသောတာသာသမာလောက်ပြန်လောက်ပြန်မလားကစားအနတ်ချုပ်တော့ခပြီးပလာစတာကပ်ပြီးလေရတယ် ဥပုံသောက်ရာထိမ့်မာဤဥပုံသောက်ရာထိမ့်မာယံဆိုဒီလွယ်ဒီလွယ်သာသာသာသာဥပုံသောက်ရာထိမ့်မာဤအဲ့ဒါဒီလိုသာအဲ့တော့တဲ့ဟိုတလ၄သင်းလေးစောက်ရတာပါဗျာကျန်တဲ့26ရဲ့သာပါလိပိုက်ကဘုန်းကြီးတို့အဲ့ဒါဥပုံသောက်လာတာဩနေ့စဉ်နေ့စဉ်ဆိုတော့နှစ်အပြည့်50နဲ့လည်းရှိပြီဒီဘဝ၄၅ပါဘုန်းကြီးတို့ ကိုရင်ဘဝက9ဝါပေါင်း40 50မိနစ်ကုန်သေးနှုတ်ချချေရခဲလက်တွေ့ပေါင်းပြီးပေါ့ဒါကစီဝေတိုင်းကိုသေးနဲ့ချချေကိုသေးရပြီးတော့ရွှေသေးတွေရပြီးသုံးသိန်းခွဲနေပြီဒါလို့ဘုန်းကြီးတို့ကတကယ်ကိုတခါတည်းပဲကုန်သေးနှုတ်ရအောင်ညသာလာသားလို့ဘုန်းကြီးပြည်သားရှင်9သိန်းလောက်ကြီးတယ်အကုန်သားလူထွက်ညသာသားကုန်သေးနှုတ်ကမိုးပေါက်တော့မှာအဲ့ဒါကြောင့်ကုန်သေးနှုတ်ချချေကိုလက်တွေ့အကောင်းပြီးပေါ်တာအိုင်တို့မှာယူတို့ကအလကားလေးပေါ်နေတာ သဘောပါဗလားအဲ့တော့တဲ့ဟုတ်လားဝါရွေးကာလတော့ဥပုပ်ကိုသူပဲယူတတ်ကြဝါလည်းကျွတ်ရောဥပုပ်လည်းကျွတ်ရောဒီမှာဘုန်းကြီးခဏခဏရောက်တယ်ကိုယ်တပည့်အကြောင်းပြောပြီးဒီနားမှာသွားရင်ဒါတွက်ကလေးဝုန်းကလေးပဲသူ့ဘုန်းကြီးပဲလို့ရှိရင်နှစ်ယောက်နဲ့တစ်ချမ်းရှိဝါလည်းကျွတ်ရောဥပုပ်တွေလည်းကျွတ်ကုန်ပြီအဲအဲ့ဒီမှာရှိတာကတော့ဘာလို့ဆိုတော့မှုံရွှေရင်နဲ့ရွှေကြတာပဲဖြ ဘုံရွှေဆိုတာသိကြောင်းလာတာတော့ဒုတ်ဆွဲလာတာလေမုံရွှေကြီးယတိရပဲရွှေကြသာဆိုတာကတော့သဘင်ကကြာသာမြေပြည့်ကုန်ပြီသေကနီးကြီးတွေပြောတာအဲ့တော့ဝါတရုတ်ကလာမှာကျောင်းကိုသွားကြည့်လိုက်အသက်50အောင်တယောက်မှမကြတော့ခုနကမုံရွှေကြီးနဲ့ရွှေကြသာမကြအဲတချို့မျိုးသမီးတွေအိမ်တော်ရှင်လေးသူညတဲ့သိထားတဲ့ဥပ္ပသောက်ကြတာရှိ အဲသူကတော့ဥပုဒ္ဒောဆောင်ပါရဲ့ဗျာဒါပေမဲ့ညတိကကြတော့သတိလည်းမရောက်ဘူးဥပုမဆောင်တဲ့လင်းတဲ့သားသမီးတွေသမင်းချက်ကြည့်တာမြင်ဘူးမြင်ဘူးလားလက်တွေ့ကဥပုကိုမဆောင်ပြီသူတို့ဖြစ်တယ်လို့သားလိမ့်မယ်ပေါ့ဗျာအခုတော့သူများကအနတ္တပြောတာအဲတို့ဘုရားပါဠိအတ္တလေငါယူထားတဲ့လေငါမွေးထားတဲ့သမီးငါပဲချက်ကြည့်ရမှာဘောဆိုတယ်အတ္တအိမ်ကငနောဟာကလည်းပဲ ဟာအိမ်ရှင်မဥပုသ်သောက်လည်းဖြစ်တို့ဖြစ်တယ်လို့ဝယ်ချမ်းသားမကွာမဟုတ်ဘူးနိဗ္ဗာန်နဲ့ဥပုသ်သောက်ရင်မကလို့ယဟန္တာမှာကြီးဖြစ်နေတယ်တို့ကိုချက်ကြည့်ရမယ်အတ္တတို့ဗုဒ္ဓဘာသာကြီးအတ္တအပြင်းထန်ဆုံးလူသားတွေအခုလောကပြောနေရတယ်အိတ်တမစ္စေတာယူဆူရင်းဝန်လို့ရင်းမရှိရင်ဘုန်းကြီးမဖြစ်ဘူးဆိုလိုပဲအခုလည်းတို့ဗုဒ္ဓဘာသာကြီးအတ္တအပြင်းထန်ဆုံးဖြစ်နေကြတယ်မှန်ရလား အဲ့တော့ဥပ္ပသောင်းတဲ့ဓမ္မတွေကလည်းပဲအဲညနေခါမှာပရိလည်းပေးအောင်ကြည့်နေဓမ္မချက်ကျွေးမနေနဲ့ဥပ္ပါကူကြောင်းအိတ်မှန်ရလားအိမ်မပြနဲ့အိမ်ကြိုင်တော့ရဟိုကမူးမူးလူလူနဲ့အဲ့ဒီကိုင်းတာကိုင်းကိုင်းကိုင်းကိုင်းဘုရားမပြောအောင်ဟုတ်ပလားကိုစောင့်တဲ့ဥပ္ပိုလ်လေးအလကားဖြစ်သွားမယ်ရှင်းမလားဘာမှလူရဲ့စဉ်းစားတာမဟုတ်ဘူးဒါတော့ပဲပြောပြရစီတော့ဟုတ်လား တို့နေလွယ်မြတ်သာနေလွယ်မြတ်သာသာပါဘုဟုသောတာသိမ္မာတိကာပွဲရှုမြင်ကာပွဲရှုမြင်အလားမြင်အလားမြင်ကုဘုသောတာသိမ္မာယာသာတို့ကုဘုဆောင်ရှင်သိမ္မာဤကုဘုဆောင်ရှင်သိမ္မာဤသင်ရထင်ရရလားလို့ဖြစ်ခဲ့တဲ့ကမမေးရပါဘူး အဲ့ဒီဘုရားပွဲကြောင်းပွဲရှိပြီဟာကဝါသူတင်ကန်းထိန်တင်ကန်းကစပြီးတို့မြန်မာပြည်ဟာဝတ်သားဆင်ရမှုတွေကလေဘောင်းမီလက်တွေဘောင်းမီလက်တွေစက္ကရှည်ပြဲနဲ့နောက်ပွဲဝဲကန့်ရှင်းတာမိမတာပဲနဲ့ကိုယ့်ရဲ့လက်ကိုရှက်မရှိဘူးတွန်းလုံးထွန်းပြောကိုဘုရားဝဲကြောင်းပွဲကတော့နောက်ဘက်ကဘလာဘလာနဲ့အပွဲကြီးတွေဝင်ကင်ဖယားကောင်းဦးရနေလို့များဖွေးရဘောင်းမီဘောင်းမသုံးတယ်ဟာဒါနဲ့မတော်ဆုံးမှာ ကို့ဘာသာရဲ့မျိုးရိုးရည်ကျက်မှုလုံးဝတက်မတွေ့ကြဘူးခင်မိတယ်ခင်မိတယ်မလုံးနဲ့ဘိုလ်ရောအောင်အားပြောတဲ့နိုင်ငံဖြစ်သွားပဲမှန်ရလားမှန်ပါဘူးအေးအဲ့ဒါတွေကအမြင်မတော်ဘူးနော်ဒါကြောင့်ဒီရင်ကြီးကြီးတို့ဘုန်းကြီးသီလရှင်ဆိုတာဒါဘာသာရေးခေါင်းဘုန်းကြီးသီလရှင်ဆိုတာဘာသာရေးခေါင်းပါပါအဲအမျိုးသားတွေဘက်ကဘုန်းကြီးတွေခေါင်းဆောင်ရှိတယ်အဲဘုန်းကြီးတွေအောက်ကတင်းမယ်မနထဝတ္ထာ ဘုန်းကြီးတွေဆိုတော့ဘုန်းကြီးမလုပ်ဘူးလို့ကိုရင်နေနေမယ်မနှသားဝင်အဲ့ဒါကြောင့်ခုနကပြောတာတို့အမျိုးသားတွေကလည်းသင်္ကန်းအဝါနဲ့ထိုးပြီးပြန်ပြန်လာခဲ့ကြတာဒါကြကိုဝုတ်ခဲ့တဲ့သင်္ကန်းဘယ်နှလားရှင်လဲမှတ်တာ9ထပ်ရှင်သင်္မိုင်ဘယ်နှလားလဲ9ထပ်ရှင်းက9ထပ်နဲ့အဆက်ကြောက်ကိုဘုံလန်းကာဝယ်ထားရဒီလားရှင်လေးကြည့်လိုက်ဘာသာရေးကောင်းကောင်းနဲ့ အပေါ်ပိုင်းကအပိုင်းကတော့မသိဘူးစာသမိုင်းနာဝတ္တလဘာမှမဝတ္တလကိုမသိဘူးအပေါ်ပိုင်းကတော့အော်ကျွေးကအင်ကြီးအင်ကြီးလက်ချေကိုက်ကြီးကိုရုံပုံမှန်လေးတာပုံမှန်မလားတာလေးတာအဲလေးတာဟိုကောင်းနေမှာခြုံလိုက်လာတာပိတ်ပိတ်ဆဲတဲ့ပိတ်ပိတ်ဆဲတဲ့ချစ်ချစ်လေးလေးခိုင်းခိုင်းမှမှလုံးလုံးခြုံယူခဏမြန်မာမျိုးသမီးလောကရှေ့ရလက်တော်ပါနဲ့နောက်ကလက်တော်ပါရှေ့ရလက်ပြည့်နောက်ကလက်ကွဲတယ်အဲ့ဒါလည်းကြောက်။ဘောင်းဆောင်ရှိတဲ့ယဟန်သားက ရှေ့ကခုနှစ်ထပ်သေးတွေကာထားတယ်ဆက်ကြောက်တော့အပေါ်ပိုင်းကရှေ့လိုက်တော့မျိုးသမီးတွေခဏဝတ်ထားတာပါပါလှလှတယ်နောက်ကကျင်လဲရှေ့ဒိုးရပါရှေ့ကကျင်လဲနောက်ဒိုးရပါရင်လေးတွေဟိုက်ကြတော့သိမများဘူးချက်ရအောင်ဘုန်းကြီးတွေဆုံးကရင်တော့မျက်ပြိမိတ်ကခံရမှဖြစ်ဖြစ်ဘောလို့ဟုတ်တယ်တော့ရအနာနာကလူရှင်တော်များကပ္ပိယလုပ်နေလွယ်တာမဟုတ်ဘူးလက်ပရိလွန်သွားရင်ကွတာဝန်မယူဘာလုပ်နေကြလဲ ဟောစားရှင်မှုတွေကသိပြီးတော့ပြက်လို့ပြက်ပြီးဖြစ်နေတယ်ဘာပွဲရှုမြင်ဘာပွဲရှုမြင်အလားမြင်အလားမြင်ဘုရားမြင်ဒီပါလေအဲ့ဒါလေးတော့သူကြီးကဘုရားပွဲကြောင်းကိုရှင်မြရတာဘာသူတင်းကထိတင်းကတော့ဘာဘာသာရေးလူမျိုးရေးရည်ကျင်းမှုသဏ္ဍာန်ကလေးဝတ်ကြပါအရာချက်ရှင်းမရှိသုံးလို့ဆိုပြောပါဘူးရှင်းမလားရှင်းပါဗျာအဲဆိုမြင်မြတ်နေရမြင်မြတ်နေရ အဲဒီကြတော့ရှင်မဟုတ်တော့ဥပုသ္စောင့်ရာဟောရာတချောင်းဆွဲတွေပါလားအေးအဲ့ဒါလည်းအထူးကြီးတိုက်ပါအဲ့တော့ဒီညမှာပြောလိုတာကအေးစက်ဘိန်းနဲ့ဘိုက်စကယ်နဲ့ဆိုင်တယ်ပေါ့ဒါကိုယ်ပိုင်ရင်နေပါငါမဟုတ်ပါအဲ့တော့ဘုန်းကြီးတိလားရှင်ဆိုတာဘာသာရေးကောင်းတာ အဲဘုန်းကြီးတင်လာကျင်လာရောက်လာဒီဆိုင်ကယ်ပေါ်ဘိုင်ဆိုင်ကယ်ဘိုင်ဆိုင်ကယ်ဆိုတာစက်ဘိန်းပြောတယ်စက်ဘိန်းနဲ့ဆိုင်ကယ်ပေါ်ကဆင်းပေးပါတဏ္ဍာရဲ့အယုဒ္ဓိပြုပါတဏ္ဍာရဲ့ဒါတတ်နိုင်မှနော်မရှိဘူးပါတော့ရွာဗျာရွာသားမကြည်ညိုဆိုတာလို့ကိုယ့်ရဲ့ဘာသာရေးခေါင်းဆောင်လို့ဘုရားဘာသာမြန်မာလူမျိုးတွေကမကြည်ညိုဘူးသူကနားကြည့်အဲ့တော့ဆယ်ဘင်းမောကဆင်းတာဘယ်လောက်ကြာလဲနာယီကြည့်ဆင်းခြေတော်လေးတွားချဖတ်ပြီးပြီစက္ကန့်ပိုင်းနဲ့ပြီးပြီ30မိနစ်မရှိပါဘူး 10မိနစ်မရှိပါဘူးဘာတွေရေးကြည့်ဒါဘာသာရေးဘုရားဘာသာတရားပါအေးအဲ့ဒါကြောင့်ကိုယ့်ရဲ့သက်သက်ကဘုံအကြီးမှာပုဂ္ဂိုလ်ထားလို့လေးစားရတယ်ဘာလို့ရမလဲလေးစားအေးအခုကျတော့ခုနှစ်နှစ်သားသမီးကရွှိရှက်အမလီတချို့မိန်းကလေးတွေကအဝါမပေါ်ရုံနောက်ကခါဝင်လေးဝတ်ပြီးတော့သင်္ကန်းရုံတပိတ်တိုက်လာတဲ့ဘုန်းကြီးကိုဘယ်ကြည့်ပြီး challenge ခေါ်တယ်ကလေးကလေးအေးဘုန်းကြီးခိုင်းရင်လည်းမပိုင်းဘူးကိုလုံးတိုက်တယ် သိမ့်လိုက်ရိုက်နေကြအဲ့တော့ရှင်းတော့ကရှင်ရဲ့မြောက်ရဲ့ခါးတရိษံ၃ခုတက်ပယ်တယ်အမိပြုနေကြသတိမထားခင်တုန်းကတော့ငယ်တော့ကြည်တော့မအောင်မေအမြင့်ကြီးတွေစွန့်ချပေါ်လူအောက်လူအယုသိကင်းတယ်နောက်ဆိုတော့အတွေးပေါ်လာတော့ကအဲ့ဒါ၃ပေါင်းကဒီဝိထိုင်ကြကဲပြေတော့ရှင်ပြောပါဦးသင်ရောက်ခြင်းကာလကဒီတစ်ပင်ဘယ်အချိန်မှ အော်ရွှေတော်ခါနဲ့မြောက်ပြီးရွှေရောက်တာခါလာတာဒီတစ်ပဲကျွန်ုပ်ဘိုင်းနဲ့ရှက်ပြီးတော့သွားနေတဲ့အရှင်လောက်ကိုရှိသေးတယ်။ဘိုင်းရွှေတော်မြောက်ပြောပါဦး။ရွှေတော်ရှင်တဲ့ခါလို့ကျွန်ုပ်ရောက်ခြင်းကာလကဒီတစ်ပဲရဲ့ဘိုင်းအညွတ်အပြားကိုကျုပ်ဖင်းထိုင်ပြီးစားနေတဲ့အချိန်ပါ။ရောက်တဲ့အချိန်ဘသူကအသက်ကြီးလို့ရောက်ကကြီးတယ်။ရှင်ကကြီးတယ်။ဒါ ဘုန်းကြီးမေးတာကအသက်လို့မေးတာခင်ဗျားတို့ကဘာကြည့်ဖြေနေရတယ်တော့မသိဘူး။ရောက်တဲ့ရှင်ဘယ်လိုကအသက်ကြီးတော့ရောက်တာရောက်တာအဲ့လိုလုပ်ပါပဲလေမြောက်ကကြီးတယ်ဆင်ကကြီးတယ်ဆိုတော့ဘာကြည့်ဆုံးပြနေရတာတော့အေးအဲ့ဒီမှာဂိုက်အဆွေတော်ဖာပြောပါဘာဆွေတော်ရှင်နဲ့မြောက်ကျွန်တော်ရောက်ချင်ကလာဒီဒီမရှိဘူးမရှိ ကျွန်တော်ဟောဒီကမျိုးစေ့တွေစားပြီးတော့ဒီနေရာမရှင်းပါချလို့အဲ့ဒီမျိုးစေ့ကပေါက်တဲ့အပင်ဆိုတော့ရှင်ရင်ရောက်ရခါရဘယ်လိုအသက်အသက်အသက်အသက်အသက်အသက်အသက်အသက်ကြီးဆုံးလဲဟာပဲဆုံးပါဗျာတော်ပြီအော်တိုမက်တစ်ကိုပြောထည့်ရအဲ့ဒီအချိန်ကစသိသွားတော့သင်နဲ့မြောက်တို့ဒီအကောင်ကြီးပဲမယ်အကောင်ငယ်တော့ခါကိုအယူသေးလေးမြပြုသူ့ရဲ့အဆုံးမစကားနဲ့လေးလာလိုက်ကြတဲ့အခါကျတော့ဩခါကဘုရားဖြစ် ဗျာတဏိအာဒီတရားကမြောက်ဒီရှင်သာရိပုတ္တရာကောင်ရှင်ဒီရှင်အာနန္ဒအလောင်းတွေ။ကဲတို့ရဲ့အဓိပတိအလောင်းတော်ကြီးတို့ဒီတရိစ္ဆာဖြစ်ရှင်ကာလမှာပဲတဥတဥကိုယူတည်လေးစားမှုရှိကြပါတယ်။တို့ကဒီလိုပါ။ရှင်းမလား။ဒီအဲ့ဒီနေရာမှာလည်းပဲဟိုဝေယဝုဒိကုဏဝေယဝုဒိအရွယ်ကြီးလို့လည်းယူတည်ပြီးတာ။ကုဏဝုဒိဂုံကြီးလို့လည်း အဲ့ဒီနှစ်ခုရှင်လာမှာဂုံကြီးတဲ့ပုဂ္ဂိုလ်ကိုကိုယ်ရည်လေးစားရဆိုပါစို့ဟေးလူကတော့ငယ်တယ်ဒါပေမဲ့ယာတုကြီးနေရင်သူ့လက်အောင်ငယ်သားကယာတုဆိုတော့ဂုံကိုအမိပြုပြီးတော့ရိုသေပြုရဟုတ်ပြီကောင်းပြီနိုင်ငံတော်အကြီးအကဲကြီးဖြစ်ပြီးခုနှစ်နှစ်သားကိုယ်ရည်လေးတဲ့ဆိုဘယ်သူကဂုံကြီးမလဲဟုတ်ရဲ့လားဟုတ်ရဲ့လားတပြေးလား ကဲအခုကမှဟောဘုန်းကြီးကကိုရင်တော်မဟုတ်ဦးစင်းဘုန်းကြီးတက်65နှစ်ပြီအခုပြင်မကနေပြီးတော့ကဟဲ့တရားမှညာထွက်ကြဆိုရင်ဘယ်လဲတော့ဘုန်းကြီးနဲ့ပလင်ကြံတော့မှာမဟုတ်လားဘယ်ဟာဘာကြီးလို့ဟုတ်ကဲအေးအဲ့ဒါကြောင့်လောကအသက်ကြီးတာယာတုကြီးတာတဲ့လောကုတ္တရာသီလသမားဂုံကြီးတဲ့ပုဂ္ဂိုလ်ကိုလေးမြတ်ဖို့ဆိုတာပဲဘုန်းကြီးကသိပေးပါတယ်ဒါဘုရားဘာသာ ရှင်းမလားအေးဒါကြောင့်မြင်မြတ်နေရမြင်မြတ်နေရဥပုသ်ဆောင်ရာဒိဋ္ဌာဤဥပုသ်ဆောင်ရာဒိဋ္ဌာယရသီလာပြီးသွားပြီဗျာအဲ့တော့တို့ဒီမှာက9နာရီမှတည်းကပြင်တက်တာအခု7နာရီမှတည်း7နာရီပြည့်9မိနစ်တော့တော်ပြီဒါဘာသာရေးအခြေခံ ဒီဆောက်ကြီးလည်းအုံမြင့်အဖြစ်နဲ့ကြာကြီးမထားရဘူးလားဘုန်းကြီးဒီမှာနေတဲ့အကောက်ကောက်ခါကဝင်တာအုံမြင့်တယ်ပြောရတယ်မောင်းသေးလားမေတ္တမာကြီးကမန္တလေးမြဝင်သားတယ်ဘုန်းကြီးကပါမင်းကတခါလာလဲအုံမြင့်တခါလာလဲအုံမြင့်မန္တလေးငရုငယ်ငယ်တုန်းကလည်းအတန်ကြောင်တာလေးပဲငါခုအသက်60တော့လည်းအတန်ကကြောင်တာလေးပဲမန္တလေးလည်းကြီးပဲမကြီးနိုင်ဘူးမေတ္တမာကြီးကလည်းမကြီးပါလားဆိုတာပြောမျိုးမျိုးဖြစ်တယ်ဒါကြောင့်ငွေတောင်းပြစ်ချက်ပေးရတယ် ဟမ်အေးအဲ့ဒါပဲဗျာဂိုက်တော်ပါပြီစက်ပြီလို့ပြောတာဘယ်ရောက်လို့ပဲပေါက်ကုန်တာမသိဘူးအဲ့တော့ဘုန်းကြီးတို့တရားတော်မှာများခဏိဟောလို့တဲ့တရားအချင်းချင်းကတော့တဲ့သုံးဘွဲ့တစ်ခိုင်တရားဘာတရားသုံးဘွဲ့တစ်ခိုင်တစ်ခိုင်ဟာသုံးဘွဲ့ပါတစ်ခိုင်ပြီးပြီရှင်းလားဟမ် တယ်အတန်လေးခန္ဓာပြနေတယ်မကျေနပ်တယ်ဟမ်မလေးစင်ရမပေးပဲနဲ့သူကမကျေနပ်ဘူးလေစင်ရမြန်ပေးဒီဘုန်းကြီးထောင်းချဦးမလားပဲအမတူပါတော့တော့ဝါကိုကားပြနေတယ်ဒကာကြီးဥဆုံးမောကငားလာတာအပြန်ကားကားတော့ဒီဘမလားပြောတာဟုတ်ကိုင်းတော်ပြီအဲ့တော့သုံးဝယ်အဲ့တကိုင်းနေရအဲ့ဒါတော့တို့တောင်းသူဓမ္မတွေရိုးစစ်စိုက်တော့အပင်ပေါက်တောင်းသူကိစ္စပြီးပလား သောသူကိစ္စပြီးပလားသတော်ပြီးသေးဘူးအပွင့်ပွင့်ရအောင်ပွင့်ပွင့်ရုံနဲ့သောသူကိစ္စပြီးပလားပြီးပါဘူးအသီးသိရအောင်အသီးသိရင်တော့အနည်းနဲ့အဝိအနည်းနဲ့အမြန်အရင်နဲ့နောက်သာပါတယ်သောသူကိစ္စပြီးပြီဆိုရတယ်အဲ့လိုပဲဌာနကုသိုလ်ကပင်တဲ့မင်းပေါင်းရုံနဲ့သောသူကိစ္စမပြီးတဲ့ဒါနရှိရင်လည်းလိမ့်ပါမရသေးပါဘူး သီလကုသိုလ်ကအပွင့်နဲ့ဒူပါတယ်အပွင့်မွေးရုံနဲ့ကာသုကိစ္စမပြီးတယ်လို့သီလရှိရုံနဲ့လည်းဒိဋ္ဌာမရသေးပါဘူးအသီးသီးမှကာသုကိစ္စဒါပြီးတယ်လို့အေးဝိပဿနာအသီးသီးမှသာတဲ့ဒိဋ္ဌာကိစ္စပြီးပါတယ်မှားရလားမှန်ပါဗျာဒါကြောင့်အပင်ရဲ့အပွင့်ရဲ့အသီးရဲ့သုံးခုသုံးမှကာသုကိစ္စပြီးပြီဘုန်းကြီးတို့ဓမ္မသူတော်ရှင်များတဲ့ဒါနရဲ့ ဒီကရဲ့ဝိဝိဝိဝိဝိဝိဝိဝိပဿနာရဲ့အဲ့ဒီသုံးပါးစုံမှနိဗ္ဗာန်ဆိုတဲ့ကိစ္စပြီးပါတယ်ဗျာဒီသုံးပါးမစုံသေးရင်ပြီးပြီအဲ့တော့ကိုယ်ဘဝတော့ကိုပြန်အာဒါနဘက်ကလို့သလားသီလဘက်ကလို့သလားဝိပဿနာဘက်ကလို့သလားလို့တော့ဘက်ကိုအားပြရတို့အပင်ဒါနာ ကွယ်သီလသီလဝိပဿနာသေဒါနာကွယ်သီလသီလဝိပဿနာသုံးညဆုံးမသုံးညဆုံးမ နိဗ္ဗာန်ငါနိဗ္ဗာန်ငါမောက်ချရမည်သာမောက်ချရမည်သာသုံးပါသုံးပါနိဗ္ဗာန်ငါမောက်ချရမည်သာဟုတ်ပြီနောက်တစ်ခုတို့စအဲ့စတဲ့အငန္ထပါတဲ့မြေကိုစုပုံထားရသာဖြစ်ပြီးပါဘူးမြေပုံတိုင်းနဲ့စားဖြစ်မလားဖြစ်ပါဘူး။ဟောရည်နဲ့ကြော်ရပါသေးတယ် ရေဖြောထားရင်လည်းစားမဖြစ်သေးပါဘူးမီးနဲ့ချက်ရပါမီးနဲ့ချက်လိုက်ရင်တော့အနည်းနဲ့အဝဲအနည်းနဲ့အရင်နဲ့နောက်သာกว่าတဲ့မုတ်ကြချားပြပြီဆိုရသလိုအဲ့ဒါဒါနာကုသိုလ်ကမြေနဲ့ပြပါဒီလာကုသိုလ်ကရေနဲ့ပြပါဒီဝဒနာကုသိုလ်ကမီးနဲ့ပြပါ ဘယ်အောင်တော့တော်တော်ကြမ်းကြမ်းဖမ်းမှလာကြတလုံးလွဲလို့ကတုံးတွေကမွဲဆုံးမောင်တီလာဒီကြောင့်မပြီးတာတလုံးလွဲတာလည်းမပြီးတာအဲအဲ့တော့ဝိပဿနာကမီးနဲ့တူတယ်အဲ့တော့ရေရဲ့ရေရဲ့မီးရဲ့သုံးပါးပေါင်းလိုက်တော့သာဖြစ်တယ်လို့ဒါနရဲ့တိလရဲ့ဝိဝိဝိဝိပဿနာရဲ့သုံးများစုံမှဟောနိဗ္ဗာန်ရတယ် တို့ဒါနမမေဒါနမမေသီလယေသီလယေမိဘေဝိပဿနာမိဘေဝိပဿနာဘာနာသုံးရဆုံးမသုံးရဆုံးမ တော့ခင်ပြီလေအင်တာနက်တွေခါတွေတော့ကျွမ်းတယ်အာမမပြောရဘူးနောက်တကကိုကားပြည့်ဒီများက900မလို့တော့ဘူးအဝေးရတယ်အင်တာနက်နဲ့ဟောလိုက်တော့အေးအဲ့ဒါလေးပဲဒီလားအဲ့တော့ဘယ်နှခုဆုံးရမလဲသုံးပါအနာရဲ့ဒီလားရဲ့ဒီတော့လက္ခဏာအေးဝိပဿနာရဲ့အဲ့တော့ရှင်းရင်ဟင်းလို့ ရှင်းရေးတူတဲ့ခေါင်းကြီးတက်ပြီးဒီမှာငါပြည့်လဲပါရတယ်ငါပြရည်လဲပါရတယ်ပြတ်တော်နေပြီမရညင်လေးရတယ်မပါရဘူးလားပါပါအဲ့ဒီလိုရတာဆိုမှကောင်းတယ်ရှင်ရင်တကွဖြစ်တယ်လို့ဒါနာရဲ့အဲ့ဒါမှလူဘဝရဲ့အကောင်းဆုံးဟင်းတစ်ခွက်နဲ့တူတာလိုလားတဲ့လိမ့်ပါရမယ်အဲ့တော့မိမိချက်မဲ့ရင်ဘာလိုသလဲဆိုတာကြည့်ရှုပြီးလိုအပ်တာကြီးဒါလည်းမီးလိုက်ပြင်လိုက်ပြုလို့ရတယ်အခုလည်းကိုယ့်ဘဝကိုလက်တင်တင်ငါတို့ဒါနလိုလားဤနလိုလားဒီကတော့ အဲ့တော့ဗျာမြကြီးဘာလို့မလဲအားလုံးတော့လုံးနေတယ်ဒီမှာလေဧကနာအပြူကြီးနဲ့ဒီလေဟုတ်တယ်သူအားလုံးလုံးနေတယ်ပြောတာဟုတ်ဟမ်ဝိပဿနာလုံးနေတယ်ဒါနထိုက်တယ်လို့ပန်းတော်ရေတော်သမီးတော်မလူဘူးလားလူပါရဲ့ဗျာသူကြီးဟိဟာဒီတော့ကရလာတာသမီးမယောက်ျားဟဲ့မိန်းမဘူးသားမ မင်းကလေးကသတ်တဲ့တယ်ဟေးဘူရပါဘူးလို့ဆိုအောင်မအေးရမူရာကြလို့ဆိုတယ်အခုလဲဧကနာတော့အပြူကြီးတော့အကုန်လုံးနေပြီပြောတဲ့လူကအပြူကြီးပဲဖြစ်ရကိုက်ရှိသေးဗျာအဲ့တော့ဘုရားဆွတော်တင်တာဒါနာဘုန်းကြီးတွေဆွတော်တာဒါနာပါဘယ်ပြေကျွေးမွေးတာဒါနာပါဘုရားတော်အကိုအမတွေကိုကျွေးတာမွေးတာဒါနာပါဘယ်ရဲ့အပေါင်းကြီးပေးတာကန်းတာဒါနာပါအိမ်မှာခွေးကျွေးတာဒါနာပါ ပိုက်မရှိဘူးလားရှိပါတယ်ဗျာပြူကြီးလိုနေတယ်ဆိုတော့ဧကနာဧကနာပဲဒီတစ်ခုပဲကြားတတ်တယ်လေသီလလည်းထိုက်တယ်လို့မရှိဘူးလားရှိပါတယ်ဗျာရှိပါတယ်ဘုရားရှိယုံယုံမယုံယုံဘာနာတိပါဒဝေမတိဒိဋ္ဌာပရံသမာဓိယာမိ ဟမ်ဇာကဆိုတာသိက္ခာကိုမပြီးသေးဘူးခြေကသပြီးပြီအဒိဋ္ဌာဌာနာဝေရမဏိသိက္ခာပရသမารိယံပြီအဲအဲဇာဆိုတီလာလေးတော့ရှိကြအဲတော့ဒီနေ့ကသာတော့တကယ်စိတ်မှန်တဲ့တီလာပြအောင်ကြိုးစားပေါ့ဟုတ်လားအဲလိုနေတာကဒီပရသမารပါဗျာအေးကြားဘူးလားအပြူကြီးမာမာရေခွာကြလာတဲ့ဒဂိုလီတို့ကခွာကြလာတယ်လို့ကြားဘူးလား ကုသာခြင်းလို့နေပြီးထင်းတယ်ဆိုတာလို့တို့ပြိဿဘာလို့နေတော့ဝိပဿနာအဲ့ဒါလေးဘုန်းကြီးတို့အားဖြည့်ပြီးတော့တရားဝဲနိုင်မယ်ဆက်တနာကြီးဆိုရင်ဘုန်းကြီးတို့နေတော့စားပြီးအဲ့ဒါအနာဂတ်မယူနိုင်ဘူးနေပွဲရှိတယ်သက်တယ်ဒီနေ့ဟိုတင်္ဂန်းကျုံးမှာအဲ့ဒါပြက်ကတာပေါ့ညကျတော့ဘုန်းကြီးတို့ရဲ့ဓမ္မရဂိတာပြုမှကြည့်ညပွဲရှိတယ်အဲ့တော့မနေ့ရောနေရောညဒါဘုန်းကြီးတို့သက်သက်ပြန်မှာဘာလို့လဲ ဥပါဒချားကြီးတနည်း၅ချိန်ဝတ်ပြုတယ်တို့ဘုရားဘာသာကဥပုပ်နဲ့ပြပြီးတော့တနည်းလုံးချိန်လေးမှတရားမနာနိုင်ဘူးပါလို့လားအဲ့ဒီစိတ်ကြတယ်ဘုန်းကြီးတို့ကမိမိရှိသမျှတော့မနဲ့ရောနေရောညာရောဟောပြီးမယ်ရောက်တဲ့နေရာပဲဘုန်းကြီးကဟောခြေကနာမထားဘူးဟုတ်ပါလားအဲ့တော့ဒီကသွန်းစားပြီးဘုန်းကြီးတို့နားမယူပါဘူး မိုင်90ကျန်ကုန်မှာပြီအဲ့ဒါသင်္ကညွန့်ဟောညနေ9နာရီမှာဘုန်းကြီးရဲ့ဓမ္မရဟိတပြုမှာဒီတာမှာလည်းဟောရအောင်မှာအဲ့ဒါဟောပြောခြင်းတတ်မှတ်ခြင်း2နာရီပြည့်ပြီအဲ့တော့9မိနစ်လောက်တော့ဘုန်းကြီးတို့ဝိပဿနာအားဖြည့်ရရင်မကောင်းဘူးလားမှန်ပါဗျာ gain 9မိနစ်ဆိုနေသေးလားဗျာ 5မိနစ်ဆိုနေသေးလားနေပါဘူးခိုင်ခိုင်ခိုင်ခိုင်အနိုင်မကျင့်လို့ပါဘူးဗျာ5မိနစ်လောက်တော့နေရာစနစ်တကျရှိမှပြီးတော့အားဖြည့်ရအောင်ဆိုမြမလင်းခွေကမြမလင်းခွေကအိုင်နေပါအိုင်နေပါဆောင်းစွာခါကိုထား ဘာဝလေးထဲတဲ့လေခါလီသန္တာမြင်ဝင်ကြမှာဘယ်လိုပါဘုရားတော်ဝါပြတဲ့ဓမ္မထုချင်းသိတာရုံတကူမချင်းရှာရင်ဒီလေးရှုလိုက်ဒီလိုမျိုးဘာမှမသိဘောင်းကအဲဒီဘောင်းမှုရှိရားလေးကိုဘောင်းတယ်သိရကြတယ်ပါလားရှိနေတယ်သိတယ်တော့ဘယ်နည်းနဲ့သိဝိသကနာပါတဘာဘောင်းလေးပြောက်သွားရင်ဆက်ကမဆိုင်ဘူးပြင်းကြီးဆက်တိုက်ပေါ်လာအဲဒီပြင်းမှုရှိရားလေးကိုပြင်းတယ်လို့သိရကြတယ် ရှိတဲ့စိတ်တိုင်းဒုက္ခဘယ်နည်းနဲ့ဖြစ်ဖြစ်ပြတ်တာပါပဲ။ဒါကြောင့်အာလုံကလေးကြီးဒီအငယ်ရွယ်မျိုးကြီးနာမှာပြပြဦးဆိုတာလို့ရှင်းမှနိုင်တဲ့အောက်မှုပုံလေးကိုတတိနဲ့ကားပြီးတော့ကိုယ်ပိုင်ကိုယ်ခန္ဓာရဲ့ရှိတရားလေးကိုဟောင်းတဲ့ဘိန်းနဲ့သိအောင်မှသာကြပါ 5မိနစ်သွားပါပြီ5မိနစ်ဆိုပြီးတော့ဆရာလည်းမသေးလိုက်နဲ့10မိနစ်မှမှတ်သူသွားဖို့ဆရာ5မိနစ်ကျတော့3 5 6 7မိနစ်မှတ်သူတရားနဲ့ငါးဒါကတော့ဒရုဏဝိပဿနာသစ်ပင်ကသီသသစ်ပင်လေးများတို့အဲသစ်သီးလေးများလူတပြေးပြေးအဲ့ဒီလူရကရေးရေးရကမဲ့ရတကယ်လို့ဝိပဿနာလို့ဇလိုသာဖြစ်ဖြစ်ဆင့်ခြင်းအာထုသွားရင်ဝိပဿနာဉာဏ်လူရကရေးရေးရကမဲ့ညာပုညာဆိုပြီးတော့မဲ့သွားတယ် ။ဒါကြောင့်တရားရှုမှတ်ပြီးတဲ့ပုဂ္ဂိုလ်နိဗ္ဗာန်လက်မှာရပြီလား။အနည်းနဲ့အဝေးအနည်းနဲ့အများအရင်နဲ့နောက်တာကွာတယ်လို့ဝမ်းမြောက်စွာနဲ့ဆိုပြီးတော့ဘုန်းကြီးတို့သူတော်ကောင်းများတရားရှုမှတ်ကြပါ။ကြတာပဲပုဂ္ဂိုလ်များမရှိရင်ပြောပါဘုန်းကြီးတို့ကိုလည်းအာရုံနဲ့လာပြပါမယ်။တပည့်တွေဝိဒါကလည်းသင်္ကန်းမြေဆွံ့ပြတာ9ပါးလောက်ရှိပါ။ဒါလည်းညီတော်ဥဒိတာသိပါ။အေးအဲ့ဒါကိုဘုန်းကြီးတို့တရားတော်မှများဖိတ်တိုင်းရင် ဒါရမဗျာမိမိတို့လိုအပ်တဲ့ဇေယမှာဒါနကိလဝိပဿနာဘယ်ဟာလိုတယ်လဲတို့ရာကိုအပြည့်တော်မူကြပါလို့ပြောတော့မြို့တော်တို့အားမာရကပြောရင်ပြကိုက်အလူရှင်တို့နဲ့စုပေါင်းရင်စုတောင်းရင်သက်ချအမြပေးပြီးကြပါစို့။ကာယကံကုသိုလ်ဖြစ်ပြီးကုသိုလ်ဖြစ်တဲ့ကောင်းချီမဇ္ဈိကံကုသိုလ်ဖြစ်ဖို့လိုက် ရှင်ဖယားရှင်ဖယားဤတော်များသည်ဤတော်များသည်သောင်းရအလူရှင်သောင်းရအလူရှင်သောလလမြတ်သောလလမြတ်ဤသာစုဤသာစုသောင်းငါတောင်းကြအလူရှင်သောင်းငါတောင်းကြအလူရှင်သောတိတေဤသာစုသောတိသောင်းရအလူရှင်သောင်းရအလူရှင်ဟောတွေ့ဟောတွေ့သောတိနှင့်လိုက်သောတိနှင့်လိုက်သာစု သောက်ရလူရှင်ကုသိုလ်ရှိသောတင်စိတ်သာစုသောက်ရလူရှင်သောဝါဝါထွန်းဤသာစုသောင်းတထောင်သုံးရကြလူရှင်သောလမြင့်ကြီးဤသာစုအားတော်ရလူရှင်ဤဆို ရောရှိရှိသာစုငါတော်ပြလူရှင်ဥမြင့်ကူရောဒီခိုင်သာစုသုံးတော်ပြလူရှင်ကုတော်မင်းအောင်ရောမြတ်မြတ်တွင်သာစု စုစုပေါင်းသိန်းနှစ်သောင်းကြသူရှင်တို့နှင့်စိတ်သူဘုံမြတ်ညွတ်ကြရဲ့ရှင်မယားဤဤတွင်မိပါသာသနာပြုသုမဝေအေးဘုန်းကြီးတို့ဒီဒီတွင်ဆိုရင်မြန်မာပြည်မှာဘုရားရည်တာ16ခုတတိတာတတိကိုကျွေးရပါတယ် မျိုးလုံးရခန္ဓာသမောင်းတဲ့ဒီပေါင်း30ရှိပါဒီမြမာဝသုဝကတဲ့ခန္ဓာရှိရာတော်တို့အားယမလာသ၄ရက်နေ့ရောက်တိုင်းရောက်တလတစ်ချိန်တစ်ချိန်ကြီးနဲ့တစ်သိန်းကိုတစ်သိန်းကိုအာယုံရွာလောင်းရတာ80နဲ့9လရှိသွားပါပြီအေးဒီမြို့မှာဒီဘာရင်း3လဘုဒ္ဓလပေါင်း4လရေပေါင်းပြရတယ်ဆိုစကားပွင့်အဲဒီမှာအာထုတဲ့ပုဂ္ဂိုလ်တွေဝင်ကြီးမရှိ လက်ကလိကမိဧဖြစ်ဖြစ်သီတာဘုန်းကြီးတို့ဓဘုံတို့စာအုပ်တို့သိဝေတို့အဲအဲ့ဒါတွေကရလာတဲ့ဥဒုညာဖြင့်ယောဂီတွေကအခမဲ့ကုသိုလ်ပြုပါတယ်သူလူကျင်တော့မငြင်းပါဘူးဘုန်းကြီးတို့ကတော့ယောဂီဝင်ကြီးဘလောက်လုံးဝမရှိပါဘူးအဲ့ဒါကျွေးရ29နှစ်ကျော်သွားပါပြီအမေရိကန်ကဘုန်းကြီးတို့အဲပါတဲ့အဲမုံတိုင်းကြနေတဲ့နယူဂျာစီဆိုတာမှာဘုန်းကြီးတို့ဘုရားတော်လွတ်လပ်တာပေါ့ပါတယ် အဲဒီမှာဘုရားတည်တဲ့နေရာဘုန်းကြီးအားလုံးပြည်ပြည်သားတွေသိမောင်း80ဒီပို့ထားတာဒါကြောင့်တို့ရှင်မယားဤဒီဝိမိပါဒီဝိမိပါနာပြုသာနာပြုမဝဲအတ္တလုံးဘုရဏယဘုရဏယသတိတောင်းကြောတို့ကိုဤသက်သွန်းချဤသက်သွန်းချဓမ္မကိုသောပါကုန်ဤသောပါကုန်မောစေ ဆိုခြင်းဩဇာသာဗျာတို့ဖြင့်သူရညင်ဒါနာရာဝေဖြစ်မြအောင်လက်ဆောင်ရခြင်းဝေယဝိသသီလာသုမောအမြင့်မြတ်သာကျုတို့နှင့် သေတုကိုမြတ်ဤတို့ကြလေရန်ကုန်မှတိုက်ကြီးတိုက်ကြီးမှရန်ကုန်ဘုအာရတို့၌ဘောတော်ရင်ကိုသစ္ဆောင်ရသောရန်ဖို့ခြင်းရင်အလူသူရမခုတ်ဤသနကုတ်တိလဟောက်တိ ရသေးရဲ့သုံးဝင်တစ်ခိုင်ဘာသာရေးခြေကသာသနာတရားသာကြပါကုန်၏လက်တွေ့ရှုပွားအာထုတ်ပါကုန်၏ဒီလိုပေါင်းစုရကောင်းမှုကြောင့်ဤတော်တို့သည်အမှုမနာအတရားဖြစ်သောဒိဋ္ဌံကို ပြုရပါလို့ဤယနေ့ပြုသောအာမှုကုသိုလ်ရရှိသောယက်လပြင်းများစွာဒုက္ခပြုခဲ့ပြီးသောအာမှုကုသိုလ်ရာထောထောဤဘုရားကကိုယနေ့ဆက်ကလေးဘုံနေကိုကလေး 30တပုံလေး30တပုံလေးရှိသမျှရှိသမျှဘုနာပြမဘုနာပြမဘဝတွေအားဘဝတွေအားဤတူရစေဤတူရစေညအမြာညအမြာဝေဝေမပါကုန်၏ဝေဝေမပါကုန်၏ညာရ၍ညာရ၍စိတ်နှပြကိုစိတ်နှပြသံသာကြပါစေ